ယောဂီတို့ကိုမာသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်တဲ့အခါကာလမှာဣရိယာပဋ္ဌာပိုင်းရှုမှတ်ပုံရှုမှတ်နည်းတွေအားထုတ်တတ်ဖို့အတွက်ဘုန်းကြီးဟောကြားပြီးတော့ပေးနေပါတယ်။ညာတော်အဖြစ်တရားရှုမှတ်တဲ့အခါကာလမှာထိုင်မကန့်ထိုင်ကမ္မထာန်နဲ့ ရှုမှတ်ဖို့ပဲဌာနတိုင်းဌာနတိုင်းကညွှန်ကြားနေတာဖြစ်ပါတယ်သို့တော့တတိပဌာန်ဒေသနာတော်အတိုင်းရှုမှတ်မယ်ဆိုရင်တော့ထိုင်ကမ္မဋ္ဌာန်းနဲ့မဟုတ်ဘူးယကမ္မဋ္ဌာန်းနဲ့ရှုမှတ်ရင်လည်းပဲရှုမှတ်လို့ရသွားတဲ့ကမ္မဋ္ဌာန်းနဲ့ရှုမှတ်မယ်ဆိုရင်လည်းပဲရှုမှတ်လို့ရနောက်ဆုံးလျောင်းပြီးတော့ရှုမှတ်မယ်ဆိုရင်လည်းပဲရှုမှတ်လို့ရ ဒါကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣရိယာပထပပဆိုပြီးတော့တိပ္ပံဒေသနာတော်မှာတပိုင်းတကန္တအဖြစ်နဲ့ဟောကြားထားတာဖြစ်ပါတယ်။ဒါကြောင့်ပုဏ္ဏစာပရံဘိခဝေဘိက္ခုကိသံတော်ဝါကိသမိတိပဇာနာတိထိတော်ဝါထိတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိ ဘေခဝေဟန်တော်များအိုချစ်သားတို့ဘုနာဇာပရံရှုမှတ်ပွားများအားထုတ်ဖို့နောက်တစ်မျိုးကဘေခုယဟန်သည်ဝါတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစေမူလီကိစ္ဆာမိတိသွားသည်ဟု၍ပဇာနာတိတိဧဝတိအောင်ရှုပါကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိဆိုတဲ့ဒေသနာတော်အတိုင်း သွားနေတဲ့အမူအရာ ရှုမှတ်ပုံကိုဘုန်းကြီးဟောကြားခဲ့ပြီသွားတဲ့ကံမှာတရားရှုမှတ်ပြီးတော့သွားမယ်ဆိုရင်တော့ယောဂီပုဂ္ဂိုလ်ဟာအထူးထိမ့်သိမ်းရမယ့်အရာဝတ္ထုနှစ်ခုရှိပါတယ်မျက်စိရဲ့လက်ရဲ့ဒါကိုထိမ့်ရမှာဖြစ်ပါမျက်စိဟာလည်းပဲတောင်မြောက်ပေးဝဲရာမကြည့်ပဲနဲ့စက်ကုံတရီ၄000ကမြချပြီးတော့အထူးထိမ့်သိမ်းထားရမယ်ဖြစ်ပါတယ် လက်ဟာလည်းပဲရမ်းပြီးတော့မသွားပဲနဲ့ရှေ့ပိုက်ချင်းပိုက်အထက်ပိုက်ချင်းပိုက်နောက်ပိုက်ချင်းပိုက်လက်ကလေးပိုက်ပြီးအထက်ပိုင်းခန္ဓာကိုငြိမ်နေတဲ့အခါကြတော့မှအောက်ပိုင်းခန္ဓာကိုယ်ရဲ့လှုပ်ရှားရွေ့ရှားနေတဲ့သဘောလေးကိုတည်တည်ချာချာလေးစိုက်ပြီးရှုမှတ်သွားဖို့ပဲအဲ့ဒီမှာတလန်းကိုတမှန်လုံးနဲ့ရှုမှတ်သွားမယ်ဆိုရင်ညာခြေလှမ်းလိုက်တဲ့အခါမှာညာလှမ်းတယ်ပဲခြေလှမ်းလိုက်တဲ့အခါပဲလှမ်းတယ် ဒီလိုမှတ်တဲ့အခါမှာလှမ်းလိုက်တိုင်းလှမ်းလိုက်တိုင်းဟာတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ရွေ့ရွေ့ရွေ့ပြီးတော့ရွေ့သွားတဲ့သဘောလေးရွေ့ရွေ့သွားတဲ့သဘောလေးဒါလေးသိသွားဖို့ပါပဲဘယ်ချိန်လှမ်းလိုက်တဲ့အခါမှာလည်းပဲတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ပြီးတော့တောင်တင်းသွားတဲ့သဘောလေးဒါလေးတွေသိသွားဖို့ပဲကြွားတဲ့နှမ်းနဲ့ချတဲ့အခါမှာလည်းဒီတိုင်းပဲကြွားမှုလေးရဲ့အဆင့်ဆင့် လှမ်းမှုလေးရဲ့အစဉ်စဉ်တရွေ့ပြီးတရွေ့ရွေ့ရွေ့ပြီးတော့အစဉ်စဉ်ရွေ့လာတဲ့သဘောလေးတွေလှမ်းတဲ့ခါမှလည်းတရွေ့ပြီးတရွေ့ရွေ့ရွေ့ပြီးတော့ရွေ့မှုလေးတွေရဲ့အစဉ်စဉ်ချနေလိုက်တဲ့ခါမှလည်းအဲ့ဒီချနေလိုက်တဲ့ခါမှချလိုက်တဲ့ခါမှတရွေ့ပြီးတရွေ့ရွေ့မှုလေးတွေအစဉ်စဉ်သွားနေတဲ့ပုံစံလေးကိုသဘောလေးတွေကိုတည်တည်ချာချာသိနေအောင်တတိဆိုင်ပြီးရှုမှတ်သွား ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲလေးတည်နေပြီဥမာအဖြစ်ကြွရင်ကြွတဲ့အာယုံပေါ်မှာတည်နေပြီဆိုရင်အဲ့ဒီလိုခြေထောက်ဆိုတဲ့ပုံမှန်တရားမထင်တော့ပဲနဲ့အဲ့ဒီမှာရွေးမှုလေးတွေအစင်းအစင်းရွေးသွားပုံလေးကိုပဲတည်နေလိမ့်မယ်လမ်းတဲ့အခါမှာလည်းပဲခြေထောက်ဆိုတဲ့ပုံမှန်တရားမထင်တော့ဘူးလှမ်းမှုလေးတွေရွေးမှုလေးတွေရဲ့အစင်းအစင်းကိုပဲတည်နေလိမ့်မယ်ချနေလိုက်တဲ့အခါမှာလည်းပဲအဲ့ဒီမှာခြေထောက်ဆိုတဲ့ပုံမှန်တရားမထင်တော့ဘူးအဲ့ဒီမှာရွေးမှုလေးတွေရဲ့အစင်းအစင်းပဲတွေ့နေပြီ အဲ့ဒီအခါကလည်းကြတော့ဟောကြွတာလဲငါလှမ်းတာလဲငါချတာလဲငါဆိုတဲ့ငါဆိုတဲ့အဲ့ဒီမှာ အတ္တကြီးလုံးဝကင်းပြီးတော့ရွေ့မှုလေးတွေရဲ့အဆင့်စဉ်သဘောလေးမျှကိုပဲယောဂီပုဂ္ဂိုလ်ကညာထဲမှာရှင်းရှင်းလင်းလင်းတွေ့သွားလိမ့်မယ်။ဒါကြောင့်ဈဉ္ညာလျှောက်တဲ့အခါကလည်းမှလည်းပဲလမ်းလျှောက်တာနဲ့တခြားစီလမ်းလျှောက်တယ်ဆိုတာကိုသွားခြင်းတဲ့နေရာကိုလျှောက်သွားနေတာဘာမှအမှတ်တတိမပါဘူး ရှုမှတ်မှုမပါဘဲနဲ့လျှောက်သွားစကားပြောရင်သွားတောင်ကြီးမြောက်ကြီးသွားဒါလျှောက်သွားနေတာခေါ်တယ်ဈဉ္ညာအမှတ်ဈဉ္ညာလျှောက်တော့မယ်ဆိုရင်ကတော့အခုလိုအမှတ်တတိနဲ့အညာုံပြေုံတက်တက်မဟုတ်ဘဲနဲ့တမာရီဖြစ်အောင်လျှောက်ရမယ်ဘာဖြစ်အောင်လျှောက်ရမလဲတမာရီဖြစ်အောင်လျှောက်ရမယ်ဈဉ္ညာတမာရီကိုရအောင်ယူရမယ်တမာရီဖြစ်ုံနေနဲ့ကျင့်ရရမှာလားဆိုတော့ဉာဏ်ဖြစ်သည့်တိုင်အောင်ရှုမှတ်ရမယ် ဈဉ္ဉံရှောင်းနေတဲ့အခါမှာဈဉ္ဉံရှောင်းရင်းနဲ့လည်းပဲစိုးစိုးကပြောတယ်ယုံနာကိုပိုင်းခြားသိတဲ့ဉာဏ်အဖြစ်ပြက်ကိုပိုင်းခြားသိတဲ့ဉာဏ်တွေရောမဖြစ်နိုင်ဘူးလားခြေတလန်းလေးလှမ်းပြီးလို့တလန်းလေးကုံဆုံးသွားရင်ပြက်သွားပြီနောက်တလန်းအသစ်ဖြစ်လာပြီနောက်တလန်းဟောလမ်းမှုပေါ်လာပြီဆိုရင်ဟောခြေတလန်းလေးတလန်းပြက်သွားပြန်ပြီအဲ့ဒီမှာတလန်းဖြစ်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်နဲ့လှမ်းမှုလေးတွေရဲ့အစဉ်အစဉ်ဖြစ်ပြက်နေတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ဘူးလား အေးအဲ့ဒီလိုတမာတိလောက်နဲ့လေကျင့်နှံ့မနေနဲ့ဉာဏ်ဖြစ်တည်ထဲအောင်အထုအဲ့လိုဈဉ္ဉဏ်လျှောက်ပြီးတော့ရှုမှတ်လို့ဉာဏ်နဲ့ရင့်ကျက်ပြည့်စုံပြီဆိုရင်သူပတ္တပရပိုက်ကြည့်လို့ကဲ့သို့ဈဉ္ဉဏ်လျှောက်ရင်းနဲ့ပဲတရားဓုတွေမရနိုင်ဘူးလားတရားဓုရသွားနိုင်တယ်ဒါကြောင့်ကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိသွားတဲ့အခါမှာလည်းပဲအဲ့ဒီသွားနေတဲ့အမှုအရာလေးကို တေချာတတိလေးကံပြီးတော့တမာတိဖြစ်အောင်ဉာဏ်ဖြစ်အောင်ရှုမှတ်ပြီးတော့လျှောက်ပါနောက်နမနိကထိတောဝါထိတောမိတိပသနာတိထိတောဝါရတ်တော်လဲဝါရလျင်လဲဝါရတုံးရဆယ်ရခိုက်ရဆယ်မူလီထိတောမိတိယတ်တိဟူ၍ပသနာတိတိဧဝါတိအောင်ရှုတဲ့ရနေတဲ့အခါမှာလည်းပဲရတဲ့အမူအရာလေးကိုဉာဏ်နဲ့တည်တည်ချာချာသိအောင်ရှု သူ့ရဲ့သဘောတဘာဝလေးတွေသိအောင်ရှုယုံနာလေးတွေသိအောင်ရှုအဖြစ်အပျက်လေးတွေသိအောင်မြင်အောင်ရှုအဲဒီလိုရပ်ပြီးရှုနေရင်လည်းပဲယုံနာသဘောလေးတွေမတွေ့နိုင်ဘူးလားယုံနာသဘောလေးတွေတွေ့နိုင်တယ်ရပ်ပြီးရှုနေရင်လည်းပဲအဖြစ်အပျက်သဘောတွေရောမတွေ့နိုင်ဘူးလားတွေ့နိုင်တာပဲဒါကြောင့်မို့ဒီမှာရပ်ပြီးတော့ယောဂီပုဂ္ဂိုလ်ဟာရှုမှတ်ရင်းနဲ့လည်းပဲတရားတွေတွေ့သွားနိုင်တယ်တရားတွေရသွားနိုင်တယ် ဒါကြောင့်ဘုန်းကြီးတို့ဒီမှာရက်တဲ့အခါမှာလည်းပဲတကယ်လို့ရှုမှတ်မှုမပါလို့ရှိရင်တော့ရနေတာဟာငါပဲငါရနေတာပဲတိတာလဲငါပဲရတာလဲငါပဲဆိုပြီးတော့ငါနေအားဖြင့်ထင်မှဆွဲလန်းနေတတ်တယ်တကယ်ညာနဲ့တည်တည်ချာချာရက်တဲ့အမှုအရာလေးကိုရှုနေလို့ရှိရင်အဲ့ဒီမှာတောင့်တင်းနေတဲ့သဘောတွန်းကန်နေတဲ့သဘောရင်းရိုင်နေတဲ့သဘောလှုပ်ရှားနေတဲ့သဘောမျှလေးပဲ။ ရပ်နေတဲ့ခန္ဓာကိုယ်ကြီးဆိုတာမထင်ရှားတော့ရင်းရင်လှုပ်ရှားတွန်းကန်တောင့်တင်းနေတဲ့သဘောလေးမျှပဲတွေ့လာနိုင်မယ်။ဒါကြောင့်မို့ဒီမှာအထက်ကရဆရာကနေပြီးတော့ဖွင့်ပြထားတာရှိပါတယ်။ဌာနာတိတုပိဣတိဝနယောတတရာပိဟိတိဋ္ဌာမိနိတိရာမိတယာမိတိစိတ်တံဥပ္ပစ္စတိဌာနာတိတုပိ ရချင်းစသည်တို့၌လည်းပဲအေတေဝနေယောဤနေ့တိုင်းပဲဆိုတာသွားနေတဲ့နေ့တိုင်းပါပဲတဲ့တတရပိထိုရချင်းစသည်တို့၌လည်းဒိဋ္ဌာမိနိတိတာမိတရားမိတိစိတ်တံယံမိထိုင်မိလျောင်းမိဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာ ဖြစ်ပေါ်တယ်ရတဲ့အခါမှာလည်းကြည်လေရမယ်ဆိုတဲ့စိတ်လေးကပထမ ရှေးဥစွာ မပေါ်ဘူးလားရှေးဥစွာပေါ်လာတာပဲ ရမယ်ဆိုတဲ့စိတ်လေးကရှေးဥစွာပေါ်လာတယ်ဒါကြောင့်မို့တိဋ္ဌာမိနိတိတာမိတယာမိတိစိတ်တံရမ်းမြည်ထိုင်မြည်လျောင်းမြည်ဟုကြံသောစိတ်ဒီဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်လာတယ်ထိုင်မယ်ဆိုတာလည်းစိတ်ကအရင်စပြီးတော့ထိုင်မယ်ဆိုတဲ့စိတ်ကလေးဖြစ်ပေါ်လာတယ်အိပ်မယ်ဆိုရင်လည်းပဲအိပ်ချင်တယ်ဆိုတဲ့စိတ်ကလေးပထမစဖြစ်ပေါ်လာတယ်ဒါကြောင့်မို့တန်ထို့ရမ်းမြည်ထိုင်မြည်လျောင်းမြည်ဟုသောလျောင်းမြည်ဟုကြံသောစိတ် ဝါယံဇနေတိတောင့်တင်းမှုလှုပ်ရှားမှုကိုဖြစ်ပေါ်စေ၏အဲ့ဒီရက်မယ်ထိုင်မယ်လျှောင်းမယ်ဆိုတဲ့စိတ်ကဝါယံဇနေတိတောင့်တင်းမှုလှုပ်ရှားမှုကိုဖြစ်ပေါ်စေတယ်တွန်းကန်တောင့်တင်းနေတဲ့တတ္တိထုကိုဖြစ်ပေါ်လာတယ်တဲ့ဝါယောတောင့်တင်းလှုပ်ရှားမှုကဝိညာဉ်တိတွန်းကန်မှုတတ္တိထုကိုဇနေတိဖြစ်ပေါ်စေ၏ တောင့်တင်းလာတဲ့သဘောကတဖြည်းဖြည်းတွန်းကန်နေတဲ့သဘောတတ္တိထုကိုဖြစ်လာတယ်တဲ့ဒါကြောင့်စိတ်တကရိယာဝါယောဓာတုဝိပါရိနာတဲ့စိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုကြောင့်တက္ကလတ္တတက္ကလတ္တကာယတ္တဟောဒီခန္ဓာကိုယ်ကြီးဤကောတိတောကောတိတောပဋ္ဌာယဥဒိတဘာဝဌာဏံတိအော်စွန်းမှစပြီးတော့ အထက်ကိုထောင်နေခြင်းကိုတနည်းတောင့်နေခြင်းကိုဌာဏံတိဥစ္စတိဌာဏံတိရက်ချင်းဟူ၍ဥစ္စတိခေါ်ဆိုအပ်ပါ၏စိတ်ကနေပြီးတော့စိတ်တကိရိယာဝါယောဓာတုဝိပါရိဏစိတ်ရဲ့တွန်းကံမှုတတ္တိထူကြောင့်ဟောဒီကာယတတကိုယ်လုံးဟာကောတိတောပဋ္ဌာယဥဒိတပါဝအောက်စွန်းကနေပြီးတော့အပေါ်ကိုမှန်ပြီးတော့ထောင်နေတဲ့သဘောကိုဌာဏံတိ ရက်ချင်းဟူ၍ဩဇတိခေါ်ဆိုတယ်ရက်တယ်ဆိုတဲ့နေရာမှာလည်းပဲစောစောကပြောတဲ့အတိုင်းစိတ်တဇဝါယောဓာတ်စိတ်ကရက်ချင်တဲ့အတွက်ကြောင့်စိတ်တဇဝါယောဓာတ်တွေတွန်းဆောင်မှုတတ္တိအထူးကြောင့်အောက်ဆုံးကနေပြီးအပေါ်ကိုမတ်ပြီးတော့တောင့်နေတဲ့သဘောထောင်းနေတဲ့သဘောဖြစ်နေတာကိုဌာဏန္တိဩဇတိတဲ့ရက်တယ်လို့ခေါ်ဆိုတယ်ဆိုတော့ရက်တဲ့အခါမှာလည်းတည်တည်ချာချာကြည့် ဒေသေးချာချာလေးရက်တဲ့အမူအရာလေးကိုစိုက်ရှုကြည့်ဆံပြားကခြေပြားတိုင်အောင်တကိုယ်လုံးကိုရက်နေတဲ့အမူအရာလေးကိုစိုက်အဲ့လိုရက်နေတဲ့အမူအရာလေးကိုစိုက်ပြီးတော့ကြည့်နေလို့ရှိရင်အောက်ပိုင်းခန္ဓာကိုယ်ပေါ့အောက်ပိုင်းဆိုတာကခြေဘဝကစပြီးတော့ကြည့်လိုက်အဲ့ဒီမှာတောင့်နေတဲ့သဘောတွေ့လိမ့်မယ်ဒူးစင်းလောက်ထိအောင်အောက်ကနေပြီးတော့တောင့်နေပြီးဒူးစင်းလောက်ထိအောင်တောင့်နေတဲ့သဘောလေးတွေ့အထက်ပိုင်းဒူးရဲ့အပေါ်ပိုင်းပေါ့ အဲ့ဒီအထက်ပိုင်းကြတော့ရေပြီးလှုပ်ကဲတော့တောင့်တင်းနေတဲ့သဘောဟာလည်းပင်ဝါယောဓာတ်တောင့်တင်းနေတာဘာဓာတ်လဲဝါယောဓာတ်ရင်းပြီးလှုပ်နေတဲ့သဘောဟာလည်းဘာဓာတ်လဲကဲဒီတော့ရက်တယ်လို့ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့တန်တမှာအဲ့ဒီတွန်းကန်မှု တောင့်တင်းမှု တနည်းပြောရရင် ထောက်ကန်နေတဲ့သဘောအဲ့ဒီသဘောလေးတွေထင်ရှားနေတယ်ဆိုတာဝါယောဓာတ်ထင်ရှားနေတာ ဗာဓာတ်တွေထင်ရှားနေတာလေဝါယောဓာတ်ကလေးအဲ့ဒီမှာရင်းရိုက်နေတယ်ဆိုတာလေဗာဓာတ်ထင်ရှားနေတာလေဝါယောဓာတ်ပဲအဲ့တော့ရင်းရိုက်နေတဲ့သဘောလေးတောင့်တင်းနေတဲ့သဘောလေးပဲတွေ့နေပြီမိမိရဲ့ခန္ဓာကိုယ်ကြီးဆိုတာတွေ့သေးရလားဗျာမတွေ့တော့ဘူးတေချာလေးစိုက်ရှုကြည့်တေချာစိုက်ရှုကြည့်ဘုန်းကြီးတို့ကျေးဇူးတော်ရှင်မန်စီဆရာတော်ဘုရားကြီးကဝါယောဓာတ်နဲ့စံပြီးတော့ ထောက်ကံတောင့်တင်းလျော်ခြင်းတမီရင်းရိုင်လှုပ်ရှား ရွေသွားတတ်သည်သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောဓာတ်တိမှန်မြတ်ယောဂီထောက်ကန်နေတဲ့သဘော တောင့်တင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောအဲ့ဒါအာလုံးဗတ္တတွေလေဝါယောဓာတ်ကြည့်တယ်ပဲအဲ့ဒီထောက်ကန်တောင့်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောဟာဝါယောဓာတ်ရဲ့သဘောပဲ ရင်းရိုင်နေတယ်ဆိုရင်လည်းပဲတပါဒတ်လည်းအထူးအဖြင့်အခုယောဂီတို့ရက်တဲ့အခါမှာရှုတဲ့အခါမှာဈဉ္ဉံလျှောက်ပြီးရှုမှတ်တယ်မိမိဈဉ္ဉံလမ်းလေးကိုတတ်တမတ်မတ်နဲ့ကိုကထားပြီးရှုမှတ်တယ်အဲလိုဈဉ္ဉံလမ်းလေးတတ်တမတ်မတ်ထားပြီးရှုမှတ်တော့ဈဉ္ဉံလမ်းလေးဟာဒီဘက်ထိပ်ကနေပြီးတော့ဟိုဘက်ထိပ်ဒီဘက်နံရံကနေဟိုဘက်နံရံကိုတတ်မှတ်ထားတယ်ဒီဘက်ကနေလျှောက်သွားလို့ဟိုဘက်နံရံထိပ်ရောက်သွားပြီဆိုရင်ဈဉ္ဉံလမ်းဘာဖြစ်သွားပြီလဲ ဆုံးသွားပြီအဲ့ဒီဆုံးသွားတဲ့အခါမှာယောဂီပုဂ္ဂိုလ်ဟာချက်ချင်းပြန်မလှည့်နဲ့အခုယောဂီတို့ရှောက်နေတာကိုဘုန်းကြီးတတိထားကြည့်ဈဉ္ညာဆုံးရင်ယောဂီကမရက်ဘူးခြေထောက်ကိုလှည့်ဝိုက်လိုက်တယ်လှည့်ဝိုက်ပြီးတော့မှသွားမဲ့ဘက်ကိုပြန်လှည့်ရနေတာကိုတွေ့ရမဟုတ်ဘူးဈဉ္ညာဆုံးတာနဲ့ဆုံးတဲ့ဘက်ကိုမျက်နှာမူပြီးတော့ခြေထောက်လေးစုံရလိုက်ရက်ပြီးရင်မျက်လွှာလေးချလာတာလေးကိုမျက်လွှာလေးပိတ်လိုက် မျက်လွန်လေးပိတ်ပြီးတော့ဆံပြားကနေပြီးတော့ခြေပြားတိုင်အောင်တကိုယ်လုံးကိုအာယုံဆိုင်လိုက်စိတ်နဲ့ခြုံပြီးတော့အာယုံဆိုင်ကြည့်လိုက်အဲ့ဒီအချိန်မှာယောဂီဟာတက်ပြင်းလေးချလိုက်မယ်အဲ့ဒီတက်ပြင်းလေးရှူပြီးချလိုက်တာလေးနဲ့ရက်တယ်မှတ်တာလေးတပြိုင်တည်းမှတ်လိုက်ဟိုကနောက်တစ်ခါတက်ပြင်းလေးတစ်ခုရှူလိုက်တာလေးနဲ့ရက်တယ်မှတ်လိုက်အဲ့ဒီအခါမှာယောဂီရဲ့ဉာဏ်ထဲမှာကြည့်ရက်တယ်လို့ရှုမှတ်တဲ့အခါမှာဘုန်းကြီးစောစောကပြောခဲ့ အောက်ပိုင်းခြေဘွားက နေပြီးတော့ဒူးလောက်ထိအောင်တောင်းတင့်ပြီးတော့အပေါ်ပိုင်းခန္ဓာကိုယ်ဟာယိမ့်ပြီးလှုပ်နေတာကိုတွေ့လိမ့်မယ်အဲ့ဒီခါမှာယိမ့်နေတဲ့သဘောတောင့်တင်းနေတဲ့သဘောဒီသဘောလေးပဲတွေ့တယ်ခန္ဓာကိုယ်ကြီးရဲ့တွေ့သေးရဲ့လားခန္ဓာကိုယ်ကြီးဆိုတဲ့ပုံပန်းတံလုံးဝမတွေ့တော့ယိမ့်နေတဲ့သဘောနဲ့လှုပ်နေတဲ့သဘောတွေ့တော့တာဒါပဲအဲ့တော့အဲ့ဒီထဲမှာခန္ဓာကိုယ်ကြီးရဲ့လို့မှဘာမှမတွေ့တော့တဲ့အခါကြတော့ ရက်နေတာငါဆိုတာရှာလို့ရသေးရဲ့လားရက်နေတဲ့အခါမှာငါလည်းမတွေ့တော့သူလည်းမတွေ့တော့ဘာပဲတွေ့နေတယ်လဲဆိုတော့ရိမ့်နေတဲ့သဘောပဲတွေ့တယ်ဘာပဲတွေ့နေတယ်ရိမ့်နေတဲ့သဘောလေးပဲတောင့်နေတဲ့သဘောလေးပဲမတွေ့ရဘူးလားအဲ့ဒီရိမ့်နေတာလေးကဝါယောဓာတ်ဘာဓာတ်လဲတောင့်နေတာလေးကဘာဓာတ်လဲအဲ့ဒီဝါယောဓာတ်ကယုတ်တရားလားနတ်တရားလား ကဲယောဂီပုဂ္ဂိုလ်ရှုရင်းနဲ့သိနေတဲ့စိတ်ကလေးကဘာတရားလဲရက်တယ်လို့ရှုမှတ်နေစဉ်မှာဘာနဲ့ဘာကိုတွေ့ရတယ်ရုပ်နဲ့နာမ်လေးပဲတွေ့ရတယ်ငါဆိုတာတွေ့သေးရဲ့လားသူဆိုတာတွေ့သေးရဲ့လားဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများရက်တယ်လို့ရှုပြီးနေရင်းနဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားယုံ nant အမှန်သိလိုက်တာနဲ့အမှားဒိဋ္ဌိတခါလဲဆင်သွားတာဘုန်းကြီးတို့ယောဂီများ ခက်ခက်ခဲခဲကြီးဒီမှာဒိဋ္ဌိကိုပယ်စရာလိုသေးရလားမလိုပါဘူးအမှန်သိအောင်ရှုပါဘုန်းကြီးပြောတဲ့အတိုင်းတည်တည်ချာချာလေးစူးစူးဆိုက်ဆိုက်လေးရှုကြည့်စမ်းပါရှုကြည့်လို့အဲ့ဒီတဘာဝလေးအမှန်သိလာပြီတွန်းကန်နေတဲ့သဘောလေးတွေသိနေပြီရင်းရိုက်နေတဲ့သဘောလေးတွေသိနေပြီတောင့်တင်းထောက်ကန်နေတဲ့သဘောလေးတွေသိနေပြီဆိုရင်ဒါအမှန်သိလားအမှားသိလားတရားသိတာလားမတရားသိတာလားတရားကိုသိတာ အဲ့တော့ဒီတရားကိုသေချာသိကျင်ရင်သေသေးချာချာစူးစိုက်ပြီးတော့ရှုဖို့မလိုဘူးလားတမန်ကရှံကရှုနေုံနဲ့ဒီလိုဉာဏ်မျိုးရပါမလားအဲ့လို အမှန်သိတဲ့ဉာဏ်ကိုယထာဘူတဉာဏ်တဲ့ဘာဉာဏ်လဲယထာဘူတဉာဏ်တဲ့အမှန်တိုင်းသိတာရုပ်ကိုရုပ်တိုင်းသိတာနာမ်ကိုနာမ်တိုင်းသိတာအဲ့လိုရုပ်နာမ်ကိုအမှန်တိုင်းသိပြီဆိုရင် ဒီပုဂ္ဂိုလ်ယထာဘူတဉာဏ်ရသွားပြီအဲဒီယထာဘူတဉာဏ်ရဖို့အတွက်ယောဂီပုဂ္ဂိုလ်ဟာရှုတဲ့အခါကလမှာဈဉဏ်သွားရင်ရှုတာပဲဖြစ်စေယခုလိုရက်ပြီးရှုတဲ့အခါမှာပဲဖြစ်စေတည်တည်ချာချာစူးစူးဆိုင်ဆိုင်ရှုမှတ်ဖို့မလိုဘူးလားရှုမှတ်ဖို့လိုတယ်အဲ့ဒီမှာဈဉဏ်ရှောက်ပြီးဈဉဏ်လန်းဆုံးတဲ့အခါလေးမှာယောဂီပုဂ္ဂိုလ်တေချာရှုကြည့်ပါ ဒါဒီမှာ10မိနစ်လောက်ကြာရင်ကြာမယ်2မိနစ်လောက်ကြာရင်ကြာမယ်ရက်နေတဲ့အမူအရာလေးကိုတေချာဆိုင်ပြီးတော့ရက်တယ်ရက်တယ်ရှုစောစောကဘုန်းကြီးပြောတဲ့အတိုင်းတောင့်တင်းနေတဲ့သဘောအောက်ပိုင်းနေမဟုတ်ဘဲနဲ့တကိုယ်လုံးတောင့်တင်းနေတဲ့သဘောတကိုယ်လုံးထောက်ကန်နေတဲ့သဘော တွေ့လေဦးမယ်ဒီလိုမှမဟုတ်ဘူးဆိုရင်စောစောကဘုန်းကြီးပြောတဲ့အတိုင်းရင်းနေတဲ့သဘောလှုပ်နေတဲ့သဘောဒီသဘောလေးတေချာတွေ့နေလိမ့်မယ် အေးအဲ့ဒီသဘောလေးတွေတွေ့နေပြီဆိုရင်အမှန်တိုင်းသိနေတာပဲအဲ့ဒါလေးတွေကိုသေချာစိုက်ရှုနေရှုနေရင်တဏှာပြီးတဏှာတဏှာပြီးတဏှာရိမ့်မှုလေးတွေရဲ့ရိမ့်လိုက်ပြန်လိုက်ရိမ့်လိုက်ပြန်လိုက်ရိမ့်လိုက်ပြန်လိုက်လှုပ်လိုက်ပြန်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့နေမလားမမြဲတာတွေကြီးတဲ့ယောဂီပုဂ္ဂိုလ်တွေ့နေလိမ့်မယ်အဲ့ဒီကမှခန္ဓာကိုယ်တစ်ကိုယ်လုံးကိုကိုကစိတ်နဲ့ခြုံပြီးတော့ကြည်နေတာဖြစ်တဲ့အတွက်မျက်နှာပေါ်ကဖြစ်စီယိုယိုရွာရွာဆိုးဆိုးစစ်စစ်နဲ့ အဲ့ဒီမှာဝေဒနာအသေးစားလေးတွေမပေါ်ပြီဘူးလားအဲ့ဒါလေးတွေရှုလိုက်ရင်လည်းပဲအဲ့ဒီဝေဒနာစိုးစိုးစစ်စစ်ကလေးနဲ့ပေါ်တာလေးတွေကလည်းဒီနေရာပေါ်ဒီနေရာပြောက်ဟိုနေရာပေါ်ဟိုနေရာပြောက်လေမြဲတာတွေ့မလားမမြဲတာတွေ့မလားခန္ဓာကိုယ်ကြီးဒီမှာပခုံးကနေစပြီးတော့တခါတည်းရင်ပန်းမှဖြစ်စေကြောမှဖြစ်စေတကူလုံးဟိုနေရာကစစ်ကနေဒီနေရာကရွာကနေဟိုနေရာကလှုပ်ကနေဟိုနေရာကရွာကနေတင်းကနေတောင်ကနေနဲ့ပေါ်မပေါ်ပြီဘူးလားဗျာ အဲ့ဒီဟာလေးတွေကိုလည်းပဲယောဂီပုဂ္ဂိုလ်ကတတိလေးကံပြီးတော့စိုက်ပြီးရှုပြီးကြည်နေရင်လည်းမြဲတာတွေ့မလားမမြဲတာတွေ့မလားထိုင်ရှုမှတ်နေတာလားရက်ရှုမှတ်နေတာလားကဲရက်ရှုမှတ်နေရင်လည်းယောဂီပုဂ္ဂိုလ်ဟာအဲ့ဒီမမြဲတဲ့တရားကိုကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ဘူးလားကိုယ်တိုင်ဉာဏ်နဲ့တွေ့နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားရှုမှတ်တဲ့အခါကာလမှာဣရိယာပုမရွေးပါနဲ့ဘာမရွေးရနဲ့ဣရိယာပု ထိုင်ပြီးတော့ရင်လည်းရှုမှတ်ရင်လည်းတရားမရနိုင်ဘူးလားရှုမှတ်နေပါရတဲ့အခါမှာလည်းပဲရှုမှတ်ကောင်းသလားမရှုမှတ်ကောင်းမလားရှုမှတ်ကောင်းတဲ့အတွက်ကြောင့်မို့ရက်ပြီးရှုမှတ်ရင်တော့အခုလိုတရားတွေမတွေ့နိုင်ဘူးလားတရားတွေတွေ့နိုင်တာပဲရက်ပြီးရှုမှတ်ရင်လည်းပဲတရားတွေ့နိုင်တယ်ဒါကြောင့်မို့ရက်ပြီးရှုရက်ပြီးတော့ရှုမှတ်လို့လည်းပဲတရားရနိုင်တဲ့အတွက်ကြောင့်မို့ရက်တဲ့ခံမှလည်းပဲတိတိကျကျစူးစူးဆိုင်ဆိုင်ကလေးရှုမှတ်ပါ သွားပြီးရှုမှတ်ရင်းနဲ့လည်းပဲတရားမတွေ့နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာဣရိယာပုမရွေးပါနဲ့ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ယောဂီပုဂ္ဂိုလ်ဟာတတိဥစည်းတဲ့စိတ်ကလေးနဲ့ခန္ဓာကိုယ်စိုက်ပြီးတော့မလုပ်ရမှာလဲရှုမှတ်ပြီးတော့ယောဂီပုဂ္ဂိုလ်ရှုမှတ်နေပါဒါကြောင့်မို့ဘုန်းကြီးကယတ္တာယမှန်တိတေသေးချာချာမြင်အောင်ကြည့်တေသေးချာချာမြင်အောင်ကြည့်ဆိုတာပဂရိမျက်စိနဲ့လားဉာဏ်မျက်စိနဲ့လား ဉာဏ်မျက်စိနဲ့သိချာကြည့်တောင့်တင်းနေတာတွေ့ရ၏အဲ့ဒါဝါယောဓတတ္တိခန္ဓာကိုယ်ကြီးတောင်းပြီးတော့တင်းနေတာမတွေ့နိုင်ဘူးလားဟောခန္ဓာကိုယ်ကြီးရိမ့်နေတဲ့သဘောရော မတွေ့နိုင်ဘူးလားအဲ့လိုရိမ့်နေတာလှုပ်နေတာလည်းပဲဗာဓပါလိမ့်မလဲဝါယောဓဖြင့်ကဲဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်လိုက်ရအောင်ယတ္တာယမန္တိ သေးသေးချာချာမြင်အောင်ကြည့်သေးသေးချာချာမြင်အောင်ကြည့်ရှိနေတာလေးတွေ့ရ၏ရှိနေတာလေးတွေ့ရ၏လှုပ်နေတာလေးတွေ့ရ၏လှုပ်နေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ဧဒဝါယောတတ္တိဧ ယတာယမှန်တိယတာယမှန်တိတေတေချာချာမြင်အောင်ကြည်တေတေချာချာမြင်အောင်ကြည်ရိမ့်နေရာလေးတွေ့ရ၏ရိမ့်နေရာလေးတွေ့ရ၏လှုပ်နေရာလေးတွေ့ရ၏လှုပ်နေရာလေးတွေ့ရ၏တောင်းနေရာလေးတွေ့ရ၏ ဧဒဝါယောတတတိဝါယောတရဲ့သဘောတွေရက်တဲ့အခါမှာအင်မတန်ထင်ရှားတယ်။ဒါကြောင့်မို့ရက်တဲ့အခါမှာဘုန်းကြီးတို့ယောဂီများဒီကဈဉ်ညံသွားရင်းနဲ့ဆုံးတဲ့နေရာမှာရက်တာဆိုတော့ရက်ချင်းစိတ်ကလေးကတော့မပေါ်ဘူးလားဆိုတော့ပေါ်တယ်သူကဒါပေမဲ့အဲ့ဒီရက်ချင်းစိတ်ကထက်မှတ်လို့မရဘူး ဘာကြောင့်ထက်မှတ်လို့မရတာလဲဆိုတော့ယောဂီပုဂ္ဂိုလ်ဟာကြွားတယ်လှမ်းတယ်ခြားတယ်ဒီကကြွားတဲ့ခိုက်လေးမှာကြွားတယ်လှမ်းတဲ့ခိုက်လေးမှာလှမ်းတယ်ခြားတဲ့ခိုက်လေးမှာခြားတယ်ရှုနေတော့ရက်ချင်းစိတ်ပေါ်ပေမဲ့အဲ့ဒီချင်းစိတ်ကိုသွားမှတ်လိုက်ရင်အောက်ကကြွားမှုလှမ်းမှုခြားမှုအာယုံကလွတ်သွားလိမ့်မယ်သူကထင်ရှားနေတဲ့အတွက်ကြောင့်သူ့ကိုပဲရှုနေရသူဆုံးလို့ခြေပွားလေးချလိုက်တာနဲ့တပြိုင်တည်းသူကရပ်ပြီးသားဖြစ်သွားပြီ ရကျင်တဲ့စိတ်ဖြစ်ပေမဲ့လို့ရကျင်စိတ်ကိုမှတ်လို့ရရလားမရဘူးအဲ့ဒီမှာ तू ကရက်တယ်ရက်တယ်တောက်လျှောက်တစ်ခါတည်းမှတ်ရတယ်အဲ့လိုရက်တယ်လို့မှတ်ပြီးတော့မှကိုအားရပြီဆိုတဲ့ခါကျတော့မှစိတ်ကဘာဖြစ်လာတစ်ဖက်ကိုလှည့်ခြင်းလာတစ်ဖက်ကိုလှည့်ခြင်းစိတ်ကလေးပေါ်လာအဲ့ဒီမှာလှည့်ခြင်းစိတ်ကလေးကိုမှတ်ရတယ်လှည့်ခြင်းနဲ့လှည့်ခြင်းနဲ့ရုပ်ကိုရှုမှတ်နေတာလားစိတ်ကိုရှုမှတ်နေတာလား အဲ့ဒီမှာ စိတ်ကလေးကိုရှုမှတ်နေတာရုပ်ကြီးကလှဲ့ဖို့လိုသေးရဲ့လားမလိုသေးဘူးအဲ့ဒီမှာစိတ်ကပဲလှဲ့ခြင်းနေတယ်လှဲ့ခြင်းနေတဲ့စိတ်ကလေးကိုလှဲ့ခြင်းနေလှဲ့ခြင်းနေရှုနေတယ်နောက်တရွေချင်းခြေတော်ကလေးရွှေ့တဲ့အခါကျတော့မှစိတ်ကခြေတော်စီဆိုင်ရတယ်အဲ့ဒီမှာခြေတော်လေးရွှေ့တဲ့အခါကျတော့မှလှဲ့တယ်လှဲ့တယ်လှဲ့တယ်ခြေတော်လေးရွှေ့တာလေးကိုလိုက်မှအဲ့ဒီလက်မှုလေးဟာသွားမဲ့ဘက်ကိုမိမိမျက်နှာမူမိလောက်ပြီဆိုတဲ့အခါကျတော့မှ ရက်တယ်ရက်တယ်ပြန်မှတ်ပြီးပြီဆိုမှမျက်လွှာလေးပြန်ဖွင့်မျက်လွှာလေးရှေ့လေးတောင်ကပြန်ဖွင့်ပြီးတော့မှကဲပြန်လျှောက်တော့ကြွားတယ်ကြွားတယ်လှမ်းတယ်လှမ်းတယ်ချတယ်ချတယ်အဲ့ဒီမှာဈဉ္ဉံလမ်းကိုတခါဒီလမ်းမပေါ်ပဲပြန်လျှောက်ဈဉ္ဉံဆိုတာနှစ်လမ်းမရှိရဘူးတလမ်းပဲယောဂီတို့ကိုယ့်အတွက်တလမ်းပဲရှိရအဲ့ဒီလမ်းလေးတလမ်းတဲ့ပေါ်မှာသာခောက်တုံခောက်ပြန်အမှတ်တတိနဲ့လျှောက်တာကိုဈဉ္ဉံခေါ်တယ် အဲ့ဒီဈဉ္ညာလမ်းလေးစုံတိုင်းစုံတိုင်းအဲ့ဒီရမှတ်ကလေးကိုထက်မှတ်ရတယ်ဓမ္မမဟုတ်ယောဂီပုဂ္ဂိုလ်ဟာထိဏမိတ်တတွေဝင်တတ်တဲ့အခါပေါ့ထိုင်ရှုမှတ်တာနဲ့စာရင်ရအမှတ်ကဝရိယပိုရတယ်ရအမှတ်ကဝရိယပိုရတဲ့အတွက်ကြောင့်မို့အဲ့ဒီမှာထိဏမိတ်တဝင်တဲ့အခါတိုင်းရမှတ်ကလေးနဲ့ပြောက်မှတ်ရတယ်နာနဲ့6နာရီကနေ9နာရီဆိုရင်အာယုံစွမ်းစားပြီးချိန်ဖြစ်တယ်အဲ့ဒီမှာဝမ်းထဲမှာအစာရောက်နေတဲ့အတွက်ကြောင့်မို့ထိဏမိတ်တဝင်တတ်တယ် အဲ့ဒီအချိန်လေးမျိုးကိုကိုကရမှတ်ကလေးနဲ့တနေရာလေးမှာမှတ်လို့ရသို့မဟုတ်နေ့လည်စွမ်းစားပြီးချိန်အဲ့ဒီစွမ်းစားပြီးချိန်မှာမနာတန်အားထုတ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအချိန်မှာဝမ်းမိုက်ထဲမှာအစာရောက်နေတဲ့အတွက်ကြောင့်မို့ထိနာမိတာဝင်တတ်တယ်အဲ့ဒီအချိန်မျိုးလေးမှာကိုကထိုင်မှတ်တာနဲ့စာရင်ရမှတ်ကလေးနဲ့မှတ်တာထိနာမိတာမဝင်နိုင်ထိုင်မှတ်ရင်ထိနာမိတာဝင်ပြီးတော့တဆတ်ဆတ်အင်္ဂိုက်နေတတ်တယ်သို့မဟုတ်တခါနဲ့စကြိုးပြီးတော့အိပ်ပျော်နေတတ်တယ် ဒါကြောင့်ရက်မှတ်ကလေးနဲ့ဆိုတော့အိမ်ငိုက်လိုက်လို့ရှိရင်တခါတည်းပြက်လဲသွားမယ်အဲ့တော့ပြက်လဲသွားမှာဆိုတဲ့အတွက်ကြောင့်အိမ်ငိုက်လို့မရဝရိယလေးပိုထားပိုပြီးတော့မှတ်ရတဲ့အတွက်ကြောင့်မို့စိတ်တည်ငြိမ်မှုတမာတိမြန်မြန်ဖြစ်လွယ်တယ်စိတ်တည်ငြိမ်မှုတမာတိလေးတွေကျင့်လာပြီဆိုရင်ခုပြောတယ်သူ့ရဲ့လှုပ်ရှားမှုရင်းရံမှုတွန်းကန်မှုတောင့်တင်းမှုထောက်ကန်မှုဒီသဘောလေးတွေကိုအမှန်တိုင်းမသိနိုင်ပေဘူးလားအမှန်တိုင်းသိလာတယ်အဲ့လိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်လေးတွေ ဒီတဲ့ဒီတဲ့ပို့ပြီးတော့အားကောင်းလာပြီဆိုရင်အဲ့ဒီယုံနာနဲ့မကအဖြစ်ပြက်သဘောလေးတွေလည်းသိလို့အနေစာလက္ခဏာကောင်းကောင်းထင်ပြီဆိုရင်ဟိုဘက်ဒုက္ခအနတ္တလက္ခဏာတွေထင်လို့ဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြက်မှုတွေပြတ်ဆဲသွားတဲ့အငိမ့်တနိဗ္ဗာန်ကိုကိုယ်တိုင်ပဲရက်ပြီးရှုမှတ်ရင်းနဲ့မတွေ့နိုင်မိဘူးလားဗျာတွေ့နိုင်တယ်မျက်မှောက်ပြုပြီးသွားနိုင်တယ်အဲ့လိုရက်ပြီးရှုမှတ်ရင်းနဲ့တရားရသွားတဲ့တာရကလေးကိုဘုန်းကြီးထုတ်ပြီးတော့ပြောဦးမယ် ဘုရားရှင်ကိုရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကမြို့ကောင်းသားတဦးဟာမြတ်စွာဘုရားရှင်ရဲ့သာသနာတော်ကိုကြီးညိုပြီးတော့မြတ်စွာဘုရားထံမှအဲ့ဒီမှာယဟန်ပြုယဟန်ပြုပြီးတဲ့အခါကဏ္ဍကြတော့ကံကြီးကံငယ်ဆောင်ပုံဆောင်နေတယ်နားလေဖို့အတွက်အဲ့ဒီမှာတာဝတိမြို့ဇေတဝန်ကျောင်းတိုက်တော်ကြီးတွင်မှာ9နှစ်တိုင်တိုင်ပရိယတ္တိစာပေတွေသင်ကြားတယ် ကံကြီးကံငယ်ဆောင်မှုဆောင်နည်းလေးတွေနားလည်အောင်ကျွမ်းကျင်အောင်ဒါကြောင့်မို့ခေတ္တခဏယဟန်ဝက်လာတဲ့ပုဂ္ဂိုလ်များအမြဲနေတော့မယ်လို့ရည်ရွယ်ချက်ရှိရင်အဲဒီကံကြီးကံငယ်ဆောင်မှုဆောင်နည်းတွေဖြစ်တဲ့ဝိနည်းဒေသနာတော်တွေကို သင်ကြားဖို့လိုအပ်တယ်ဝိနည်းတွေနားလည်ပြီဆိုမှမိမိဟာသီလစင်စင်ကြဲကြဲနေနိုင်ပြီးတော့ စင်ကြယ်တဲ့သီလအခြေခံပြီးတော့ဒီဝိပဿနာတတိပဋ္ဌာန်တရားတွေရှုပွားအားထုတ်ရင်တရားသိဉာဏ်ဓူးတွေအဲ့ဒီမှာပေါင်းမြောက်နိုင်တယ်တကယ်လို့ကိုယ်မှာဝိနည်းသိက္ခာပုရနားမလဲလို့သီလတွေမစင်ကြယ်ခဲ့လို့ရှိရင်တရားတွေဘလောင်ပဲအားထုတ်အားထုတ်အဲ့ဒီပုဂ္ဂိုလ်တရားမရနိုင်ဘူးသီလမစင်ကြယ်ရင်တရားကိုမရတော့တမာရီမဖြစ်ဘူးတမာရီမဖြစ်ရင်ဝိပဿနာဉာဏ်မဖြစ်ဘူးဝိပဿနာဉာဏ်မှမဖြစ်ရင်မဉာဏ်ပူညာနိဗ္ဗာန်ဆိုတာဝေးသွားပြီဒါကြောင့်မြတ်စွာဘုရားလက်ထက်ကယဟန်တော်များဟာလည်းပဲဒီလိုပဲ မိမိတို့သာသနာတော်မှာအမြဲနေတော့မယ်ဆိုတဲ့ပုဂ္ဂိုလ်များဟာရည်ရွယ်ချက်နဲ့ဝိနည်းသိက္ခာဗုဒ္ဓေကံကြီးကံငယ်ဆောင်မှုဆောင်နည်းတွေ၅နှစ်တာကာလပရိယတိစာပေတွေလေ့လာတယ်လေ့လာပြီးတော့မှမြတ်စွာဘုရားထံကနေကမ္မထာယူပြီးတော့တင့်လျော်တဲ့စိတ်ညင်ရာအရာကိုချင့်ကံပြီးတော့တပါးရဲ့ဧကစာတွေတရားအထုတ်ကြတယ်အခုလည်းပဲအဲ့ဒီတိတ်တဆိုတဲ့ယဟန်တော်လေးဟာ ဘုရားထံကနေပြီးတော့ကမ္မထံတရားတွေနာယူခဲ့အခုဘုန်းကြီးတို့ယောဂီများရိတ်တာရောက်တဲ့အခါအာထုပ်ပုံအာထုပ်နီးတရားနာယူသလိုပေါ့ယဟန်တော်လေးဟာလည်းမြတ်စွာဘုရားထံကနေအာထုပ်ပုံအာထုပ်နီးကမ္မထံတရားတွေနာယူပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တတော်ဝင်တတော်ထွက်တတော်ဆင်းတတော်တက်နဲ့သင်လျော်လျောက်ပတ်တဲ့စိတ်ညင်ရာသင်္ကန်းကြောင်းရှာအဲ့လိုရှာရင်းနဲ့ပဲလှိုင်ကိုကြီးတစ်ခုကိုသွားတွေ့ အဲ့လိုလိုင်ကောင်းကြီးတစ်ခုကိုတွေ့တဲ့အခါကျတော့အဲ့ဒီမှာဝင်ကြည့်လိုက်တော့ဘယ်သူမှလည်းမရှိဘူးတိတ်ဆိတ်ဩဒီနေရာလေးဒီလောက်တိတ်ဆိတ်မှုရတဲ့နေရာလေးငါကမ္မထန်တရားအားထုတ်ရရင်ကောင်းမယ်ဒါဘုန်းကြီးတို့ကမ္မထန်တရားကိုအားထုတ်နေတဲ့ပုဂ္ဂိုလ်များဟာလည်းပဲစိတ်ငြိမ်တဲ့နေရာလေးတစ်ခုအများသွားတွေ့လိုက်လို့ရှိရင်ဩဒီနေရာလေးတရားအားထုတ်เสียကောင်းလိုက်တာစိတ်ကအဲ့လိုဖြစ်တယ်ပရိယတ်တိဇာပေသင်္ချာပို့ချနေတဲ့ပုဂ္ဂိုလ်တွေတွေ့ပြန်တော့လေဩ ဒီနေရာလေးငါစာသင်တိုင်လေးဖွင့်ပြီးစာသင်တိုင်စာချပေးရရင်ကောင်းမယ်ဒီလိုဖြစ်ကြတယ်အခုဆင်းငိမ်တဲ့နေရာလေးလှိုင်ကိုလေးတွေ့တဲ့အခါကလည်းကြတော့သူတရားထုတ်ရင်ကောင်းပါပဲသို့တော့ဆုံးခံရွာလူသေးတယ်တရားအထုတ်ခြင်းပေမဲ့ဆုံးခံစရာဆုံးခံစားဖို့အတွက်ဆုံးခံအိမ်မရှိလို့ရှိရင်လည်းပဲဆုံးလောင်းလှူမဲ့ပုံကမရှိရင်လည်းနေလို့မဖြစ်အဲ့ဒါနဲ့ပတ်ဝန်းကျင်များဆုံးခံ ဖုံးပေးလို့ရနိုင်မလားဆိုပြီးလှက်ပတ်ပြီးတပိတ်လေးပိုက်ပြီးတော့လှက်ပတ်သွားတော့အဲ့ဒီမှာတောတဲလေးတတဲတွေ့တောင်ရလုံးပြီးတော့နေတဲ့တောတဲလေးတတဲတွေ့တော့အဲ့ဒီတဲမှာသွားပြီးဆုံးရအဲ့ဒီမှာတရားတရားနဲ့ပြည့်စုံတဲ့ဒကမာကြီးကရှင်ဘုရားဆွမ်းအတွက်ဖြင့်ရှင်ဘုရား ကြောင်းကြမဲ့မဲ့တော်မူပါဗျာကြောင်းကြတော့မမူပါနဲ့ တပည့်တော်တို့စားရသမျှတော့ဖြင့်အရှင်ဘုရားကိုတပည့်တော်တို့စွမ်းများလောင်းလှူပါမယ်အရှင်ဘုရားကိုအမိပြုတ်ပြီးတော့တပည့်တော်တို့မိသားစုများကုသိုလ်ယူပါရစေဒီဟန်တော်လေးရှိနေတဲ့အတွက်ဒါနကောင်းမှုလည်းပြုရတယ်သီလလည်းစောင့်တည်ရတယ်ဒီဟန်တော်လေးဟောပြောတဲ့တရားတွေလည်းနာကြရတယ်ယဟန်တော်လေးအမိပြုတ်ပြီးတော့ဒါနသီလဘာဝနာဆိုတဲ့ကုသိုလ်တရားတွေသူတို့တိုးပွားတော့မယ်ဒါကြောင့်အရှင်ဘုရားဒီနေရာဒီဌာနမှာပဲဝါဆိုဝါကတော်မူပါဗျာ စွမ်းအတွက်ရှင်ဘုရားကြောင်းကြတော့မမှုပါနဲ့တပည့်တော်တို့ရှင်ဘုရားအားတပည့်တော်တို့စားရတဲ့ဟာကိုတော့ဖြင့်စွမ်းများလူတမ်းမှမင်းဖိမှန်တကပြုလိုက်အဲ့ဒါနဲ့ဟန်ကြသွားပြီနေရာထိုင်ခင်းနေရာဖြင့်လည်းပဲတိတ်ဆိတ်တဲ့လိုင်ကူကြီးရစွမ်းကလည်းပဲလူတမ်းမဲ့တက္ကရကမလည်းရှိပြီဆိုတော့အဲ့ဒီမှာအဲ့ဒီယဟန်တော်လေးဟာလိုင်ကူပြန်ကြွားပြီးတော့နေတယ်နေတဲ့ကလိုင်ကူမှလည်းပဲ လိုင်ကူမှာစောင့်နေတဲ့လိုင်ကူစောင့်နှက်ကရှိတာကိုဘုန်းကြီးတို့နေရာပြောင်းပြီးတော့ပေးရတယ်လိုင်ကူတွေကနေပြီးတော့နေရာပြောင်းပေးရအောင်နှက်တွေဖြစ်တဲ့အတွက်ကြောင့်မို့သားတွေသမီးတွေနဲ့ဘုန်းကြီးတို့လူတွေလိုပဲအဲ့ဒါလေသားတွေသမီးတွေနဲ့တခါလေခရစ်ဘောကရော လက်ကဆွဲရတာရောမတ်တက်ပြေးတာတွေရောအဲ့ဒီမှာသားသမီးတွေနဲ့ဆိုတော့နေရာပြောင်းရွှေ့နေရတော့ဒုက္ခရောက်တာပေါ့ ကလေးတွေကလည်းငိုးအဲလိုဆိုတော့မိခင်ဖြစ်တဲ့နတ်ကကသားရင်မကြပါဘူးဒီကိုယ်တော်လေးပြန်သွားမှာပါခဏလေးခဏလေးသိခံခဏလေးသိခံဒါပေမဲ့ကိုယ်တော်လေးကတရက်လည်းမပြန်နှစ်ရက်လည်းမပြန်ဝါဆိုမဲရဲ့ရောက်တော့လည်းမပြန်သေးမပြန်မဲနဲ့ဝါဆိုပြီဆိုတော့ဩဒီလိုဆိုရင်ဒီကိုယ်တော်ဒီလိုင်ကိုယ်ထဲမှာနေတော့မှာပါလားဒီလိုင်ကိုယ်ထဲမှာနေပြီဆိုရင်မိုးတွင်အချိန်ခါကာလလည်းဖြစ် ကို့မှာနေရာကလည်းပဲမိသားစု ပြောင်းရွှေ့နေရတော့နေရာထိုင်ခင်းကအထာမကြတော့ချမ်းသာမလားဆင်းရဲမလားအခုဘုန်းကြီးတို့ယောဂီများရိတ်တာရောက်လို့တပတ်လောက်နေပြီးတော့ဒီကတာဝန်ရှိတဲ့ပုဂ္ဂိုလ်အများဟိုခန့်ပြောင်းပါသူပြောင်းခိုင်းရင်စိတ်ထဲမှာဝမ်းသာမလားဆင်းရဲမလားဗျာဆင်းရဲတယ်ကိုနေနေကြနေရာလေးပဲနေလိုက်ခြင်းတယ်ဟိုတနေရာလေးပြောင်းရွှေ့နေရမယ်ဆိုတာဟိုဟာလေးရွှေ့ရဒီဟာလေးရွှေ့ရဒီနေရာလေးအထိုင်ကျတယ် အဲ့ဒီလိုပေါ့သူတို့မှလည်းနေရာလေးကအထိုင်ကျနေပြီဆိုတော့အင်မတန်ချမ်းသာခုမိုးရင်းကာလကြီးဆိုတော့မိုးမလုံလေမလုံနဲ့နေရမယ်ဆိုတော့အဲ့ဒီမှာဆင်းရဲဆင်းရဲတော့ဒီကိုယ်တော်လေးနေတာကို သူစိတ်ထဲမကျဉ်းနာဘူးနကမကျဉ်းနာဘူးအဲ့ဒီမကျဉ်းတဲ့အခါမှာဒီကိုယ်တော်လေးဒီနေရာမနေနိုင်အောင်ငါဘယ်လိုလုပ်ရပါမလဲမကျဉ်းတော့ဘူးဆိုရင်အကြောင်းမျိုးမျိုးရှာအပြစ်အမျိုးမျိုးရှာနေတော့တာပဲ အပြစ်ရှာတဲ့အခါဒီကိုယ်တော်လေးကလည်းပဲတကယ့်ကိုသီလအသက်တခင်မိမိရဲ့ကျေးဇူးရှင်ပုံမှာရိုသေတယ်လို့ပဲသီလကိုတကယ်ကို ရိုရိုသေးသေးပဲစောင့်ထိန်ပြီးတော့နေတဲ့ကိုတော်လေးဖြစ်တော့သီလနဲ့စပ်ပြီးတော့အပြစ်ဟာရှာစရာ ရှာလို့ကိုမရဘူးဖြစ်ဘယ်လိုမှရှာလို့မရတဲ့အခါကဏ္ဍကြတော့မလုပ်လေအဲ့ဒီမှာ သူဆုံးခံတဲ့အိမ်ပေါ့ဒင်းတို့ဒီကိုယ်တော်လေးကိုဆုံးနေလူဒန်းလို့သာဒီကိုယ်တော်လေးမပြန်တာဒင်းတို့သာဆုံးမလောင်းလှူလို့ရှိရင်ဆုံးမကတ်လို့ရှိရင်ဒီကိုယ်တော်လေးဆုံးစားစရာမရှိရင်ဒီနာကြာကြာမနေနိုင်ဘူးပြန်မှာဒင်းတို့ကြောင့်ဒီလိုဖြစ်ရတယ်ဆိုပြီးတော့ငါတို့ဒုက္ခရောက်ရတယ်လို့ဒင်းတို့လည်းဒုက္ခရောက်စီမယ်ဆိုပြီးတော့အဲ့ဒီမှာဆွမ်းအမကြီးရဲ့သားငယ်လေးကို တခါနဲ့နတ်ကလေဘင်းကိုလိန်ထားလိုက် နတ်ကင်ထားလိုက်တယ်ဘာလုပ်လိုက်တာလဲနတ်ကကင်ထားလိုက်တယ်အဲ့ဒီမှာလေဘင်းကိုလိန်ထားလိုက်တယ်လေဘင်းလိန်လိုက်တဲ့အခါကာလကြတော့အဲ့ဒီကလေးဟာလေဘင်းကြီးလိန်နေတော့ပါဇက်ကရောပိတ်လို့ရသေးလားမရဘူးလေဘင်းကြီးကလိန်တော့တခါတည်းပါဇက်ကြီးရွဲ့ပြီးတော့ရှာဟတက်လက်ကာရမျက်စိကလည်းမှိတ်လို့မရတော့ဘူးမျက်စိကြီးကလည်းတခါတည်းတစောင်းကြီးဖြစ်ပြီးတော့မျက်ရည်တွေကျနှာခေါင်းကနှာရည်တွေထွက်ပါဇက်ကသရေတွေထွက် အဲ့လိုကြီးနေရဒုက္ခတွေရောက်အဲ့လိုဒုက္ခတွေရောက်နေတော့ဘယ်လိုမှလည်းပဲဒါကိုပြောက်အောင်ကုသလို့လည်းမကုသနိုင်မပြောက်နိုင်ဒါနဲ့တနေ့အဲ့ဒီနတ်ကနေပြီးတော့အဲ့ဒီအိမ်ကိုသွားပြီးတော့ပုကပ်ပြီးပြောတယ်နင်သားဒီလိုဖြစ်နေတာပျောက်ချင်သလားမေးတယ်ဟောမပျောက်ချင်ပဲရှိရောလားဒီမှာဒုက္ခတွေရောက်နေတယ်အစာလည်းစားလို့မရရေလည်းတောက်လို့မရအိတ်လို့မရနဲ့ဒုက္ခတွေဖြစ်နေတာပျောက်ချင်တာပေါ့ ဩပျောက်ချင်တာများခက်လွန်လွန်းလို့တင်းတို့အိမ်မှာဆုံးခံနေတဲ့ကိုတော်လေးရှိတယ်မဟုတ်လားဩရှိပါတယ်အဲ့ဒီကိုတော်လေးစီဆေးတောင်းပါလားအဲ့ဒီကိုတော်လေးစီဆေးတောင်းပါလားတဲ့အဲ့ဒီကိုတော်လေးစီဆေးတောင်းလို့ရှိရင်ကိုတော်လေးကဆေးဝါးများကုသပေးလိမ့်မယ်တဲ့ဆိုတော့ဟင်းအင်းနဲ့မတောင်းရဲဘူးတဲ့ဆေးမတောင်းရဲဘူးယဟန်တော်တို့မြည်သည်ဆေးဝါးကုကောင်းသလားမကုကောင်းဘူးလား မကူကောင်းဘူးနော်ယဟန်တန်ခါများဟာစေဝါမကူကောင်းဘူးအသက်ကယ်တာဟာကယ်တာပဲအဲ့ဒီကုသိုလ်ရရင်ရမယ်ဝိနည်းပြစ်ကတော့အပြစ်ဖြစ်နေတာပဲတိခါဘုရားကတော့ဖြင့်သူ့မှာအပြစ်တွေဖြစ်နေတော့တာပဲအဲ့ဒီမှာစေဝါမကုတာကောင်းဘူးဒါကိုစေဝါကုအောင်မှုဟိုကအကြောင်းရှာနေတာအပြစ်ရှာနေတာနတ်ကအဲ့ဒါနဲ့ဒီလိုဆိုရင်အဲ့ဒီကိုတော်လေးထံမှာ နှာလေးတွေတော့ပါလာမှာပဲညတော်အဖြစ်ဘုန်းကြီးတို့တောရဆောက်တည်ကြတဲ့ပုဂ္ဂိုလ်များဟာကိုယ့်ရဲ့အမြဲတမ်းသုံးစွဲတဲ့စေဝါလေးတွေတော့ပါကြပါတယ်အဲဒီမှာမကြမ်းပါတဲ့အခါမှာနှာလေးပါလေးပိတ်တဲ့အခါနှာလေးပါလေးမှုန်းတဲ့အခါမှာလည်းပဲရှူအောင်ဆိုပြီးတော့အဲဒီမှာနှာချီတဲ့နှာလေးတွေလည်းပါတတ်ပါတယ်အဲတော့နှာလေးပါလေးရှိပါပါပါလိမ့်မယ်အဲ့ဒီမှာနှာလေးတောင်းပြီးတော့နှာလေးမှုတ်ပါလားဟွန်းမတောင်းရဘူးဟိုကလည်းပဲဆွမ်းမကြီးကလည်းပဲတော်တော်ကိုတော်တယ် အဲ့ဒီမှာမတောင်းရဲဘူးမတောင်းရဲဘူးဆိုတော့အဲ့ဒါနဲ့နတ်ကလည်းအရှော့မပေးသေးဘူးကဲလေအဲ့လိုမှမတောင်းရဲဘူးဆေးဝါးလည်းမတောင်းရဲဘူးပါတဲ့နှာလည်းမတောင်းရဲဘူးဆိုရင်အဲ့ဒီကိုတော်လေးရဲ့ခြေထောက်ကဆေးတဲ့ရေခြေဆေးရေလောက်တော့မရနိုင်ဘူးလားဩရနိုင်ပါတယ်ခြေဆေးရေတော့ဖြစ်ပါတယ်အဲ့လိုဆိုရင်ခြေဆေးရည်လေးတောင်းတယ်ခြေဆေးရည်လေးရလို့ရှိရင်အဲ့ဒီခြေဆေးရည်နဲ့သင်ရဲ့သားကိုတောက်လိုက်တဲ့ပျောက်သွားလိမ့်မယ် လို့ဆိုရင်ကောင်းပါပြီဆိုပြီးတော့အဲ့ဒီမှာအင်းရှင်ဖြစ်တဲ့ပုဂ္ဂိုလ်ကဆွမ်းကကြွလာမယ်အဲ့ဒီတိတ်တမထေလေးအလာကိုပဲစောင့်တန်ယဟန်တော်လေးကြွလာတဲ့အခါကလည်းကြတော့အဲ့ဒီမှာနေရာထိုင်ခင်းလေးခင်းပေးပေါ့ခါတိုင်းလိုပါမယ်ကိုပြည့်လေးပေါ်မှာနေရာထိုင်ခင်းလေးခင်းပြီးတော့အဲ့ဒီမှာယဟန်တော်လေးကတပိတ်လေးဘေးမှာချကိုပြည့်လေးပေါ်မှာထိုင်ခြေထောက်လေးတွဲလန်းချအဲ့ဒီမှာဒကမာကြီးကအရှင်ဖုရားအရှင်ဖုရားခြေထောက်လေးတပိတ်တော့ဆေးပေးရစီဆေးပေါ့ ဘာပြောစရာလို့လဲခြေတော်လေးစေးတာပဲခြေတုပ်လက်နေဆိုတာဒီလိုပဲပြုကြရတာပဲခြေတော်မတန်ရှင်းရင်ရှွန့်နေပါလေပေးလမ်းရင်စေးကြောပေးတယ်အဲ့တော့ဟိုကအပေါ်ကနေရေခွက်ကလေးနဲ့လောင်းရေခွက်ကလေးနဲ့လောင်းပြီးတော့အောက်ကနေဇလုံလေးခံထားတယ်ဇလုံလေးခံပြီးတော့ရေလေးကိုယူခြေသေးရေလေးကိုယူပြီးတော့အဲ့ဒီမှာလေပင်လိန်နေတဲ့အဲ့ဒီသားဖြစ်တဲ့ပုဂ္ဂိုလ်ရေလေးနဲ့တောက်လိုက်တာမကြအောင်အဲ့ဒီမှာပျောက်သွားတာပဂရိအတိုင်းဖြစ်သွားအဲ့ဒါနဲ့ဝမ်းမြောက်ဝမ်းသာဖြစ် ယဟန်တော်လေးလည်းအဲ့ဒီမှာတပိတ်ထဲဆွမ်းမထဲဆွမ်းမကန့်ယဟန်တော်လေးလည်းဆွမ်းမဖုံးပေးပြီးတဲ့အခါကျတော့မိမိရဲ့လှိုင်ကူကိုပြန်ကြွလာလှိုင်ကူပြန်ကြွလာတဲ့အခါကာလကြတော့အဲ့ဒီမှာလှိုင်ကူဘောင်းဝကနေပြီးတော့အဲ့ဒီလှိုင်ကူဆောင်နတ်ကနေပြီးတော့အဲ့ဒီမထေလေးကိုလှိုင်ကူဘောင်းဝကနေပြီးတော့ဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားလို့ငွတ်တော်တော်နဲ့မေးလိုက်တာ အဲ့လိုငေါတော့တော့နဲ့မေးလိုက်တော့အဲ့ဒီမှာယဟန်တော်လေးကသင်ဘသူလဲမေးတော့ကျွန်ုပ်ဟာဒီလိုင်ငူစောင့်တဲ့နတ်ပဲကျွန်ုပ်ကိုဘာကြောင့်ဆေးဆရာခေါ်တာလဲသင်ဆေးဝါကုသလို့ကျွန်ုပ်မကုဘူးစဉ်းစားကြည့်ပါမကုဘူးကျွန်ုပ်ဘယ်တော့မှဆေးဝါမမကုသဘူးနောက်နောက်ကရောကုသမကုသအခုရောအခုလည်းမကုသဒီကနေ့ရောဒီကနေ့လည်းမကုသဟိုကအဲ့ဒီမှာဒီကနေ့သင်စွန့်ကအိမ်မှာ လက်ပင်လေးလိန်နေတဲ့ကလေးကိုသင်ဆေးပေးခဲ့တယ်မို့လား။ဩအဲ့ဒီကြမှာမချေကသဘောပေါက်သွားတာ။ဒီနိုင်ကိုစောင့်တဲ့နတ်ငါ့အပေါ်မှာအပြစ်ရှားနေတာပါလား။ तू နတ်မျက်စိနဲ့ကိုပဲငါ့ရဲ့အပြစ်ကိုဝိနည်းပြစ်ကိုတိလပြစ်ကိုလိုက်ပြီးတော့ရှာတာခါမှာမတွေ့တဲ့အတွက်ကြောင့်မို့သူဟာသူပဲအကွက်ဆင်ပြီးတော့အဲ့ဒီအကွက်ထဲဝင်အောင်ငါ့ကိုလုပ်နေတာပါလားဆိုတာသဘောပေါက်သွားတာ နတ်ကနေပြီးတော့ဥမာနတ်မျက်စိနဲ့အပြစ်ရှာတာနော်သီလပြစ်ဘာမှရှာလို့မရရှာလို့မရတဲ့အခါကလည်းကြတော့သူ့ဟာသူအကွက်ဆင်ပြီးတော့ပဲဒီမှာဆေးဝါးကုတဲ့ပုံစံမျိုးဖြစ်အောင်လုပ်တာဒါပေမဲ့ဒီကိုယ်တော်လေးရဲ့လုံလပြောကဘာမှမပအောင်ကိုကိုယ်တိုင်ရေဆေးပြီးတော့အဲ့ဒီမှာရေကိုယူယူပြီးတော့အဲ့ဒီလူမမာဖြစ်တဲ့ပုဂ္ဂိုလ်လေးတောက်ပေးခဲ့တာမဟုတ်ဘူးပျောက်သွားလိမ့်မယ်ဆိုပြီးတောက်ပေးခဲ့တာမဟုတ်တဲ့အတွက်ဘာအပြစ်မှမရှိဘူးအဲ့ဒီခါကျတော့မှယဟန်တော်လေးဟာဩဒီနတ်ဟာငါ့ကိုအပြစ်ရှာနေတဲ့နတ်ပါလား ဘုန်းကြီးတို့ယောဂီများနတ်များကလည်းပဲအောက်နတ်တွေဆိုတာကသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များ ရောက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တွေနေရာထိုင်ခင်းဖယ်ပေးရတယ်နော်နေရာထိုင်ခင်းဖယ်ပေးရပြီဆိုရင်တော့ကိုယ့်ပေါ်မှာကျင့်နှံ့မှု ရှိသလားမရှိဘူးလားအေးကျင့်နှံ့မှုမရှိဘူးဆိုရင်တော့ကိုယ့်ကိုတမျိုးမျိုးတော့အနှောက်ယှက်ပေးတတ်တယ်ခုတရားအထုတ်တဲ့ပုဂ္ဂိုလ်များတခါတရံမှာယောဂီပုဂ္ဂိုလ်ဟာသီလလည်းသိစင်ကြအောင်ဆောင်ထိန်းတယ် တမာရီပညာကျင့်နေလေရိုးရိုးသေးသေးကျင့်နေအဲ့လိုရိုးရိုးသေးသေးကျင့်ပြီဆိုတဲ့ပုဂ္ဂိုလ်အဲ့ဒီအခါမျိုးမှာအာထုတ်နေတဲ့အခါမှာညကိုယ့်အိယာပေါ်မှာရောက်တဲ့အခါမှာလည်းအားလုံးအမတ်တတိမလွတ်စေပဲနဲ့တခါလေအိယာပေါ်မှာလှည့်ပြီးမှတ်တဲ့အခါမျိုးမှာတခါတရံမှာအာယုန်နေမကောင်းတဲ့အာယုန်နေဆိုတာထင်တတ်တယ်။ဒါတွေကဘာမှကြောက်စရာမလိုဘူးကိုယ့်ရဲ့သီလတမာတိကြောင့်ဖြစ်ပေါ်လာတာ တရားသမားလေးကြောင့်ဖြစ်ပေါ်လာတဲ့အာယုံလေးတွေကိုကြောက်စရာအာယုံလေးတွေထင်လာရင်လည်းအဲ့မှာမြင်နေမြင်နေရှုကိုယ်စိတ်ထဲမှာကြောက်လာရင်လည်းကြောက်တယ်ကြောက်တယ်လို့ရှုဟေးအဲ့ဒီအာယုံတွေကိုကိုကအာယုံဂယုမစိုက်တော့ဘူးဆိုရင်လည်းမိမိရဲ့ပင်နိုင်ကမ္မထံကိုပဲဖောင်းအာယုံပိန်အာယုံလေးကိုပြန်ရှုပြန်ရှုရင်းနဲ့သူကသူအိပ်ပျော်သွားမယ်အိပ်ပျော်သွားရင်းနဲ့တခါဖြတ်ဆိုပြန်နိုးလာသလိုဖြစ်မယ်တခါတည်းမှာကိုယ်ဂရင်မောင်ကနေပြီးတော့ဆွဲချနေသလိုလိုထင်ရတာ ဂရင်ကြီးကိုတခါနဲ့ဘေးကနေတွန့်ချနေတယ်လို့လည်းထင်ရတာမိမိကိုယ်၌ကလည်းဂရင်မော်ကနေအောက်ပြုတ်မကြအောင်တခါနဲ့အတင်းကိုအားနဲ့ကတ်ထန်ရတယ်လို့လည်းစိတ်ထဲမှာဖြစ်နေတတ်အဲ့လိုဆိုတော့လူဟာမောနေတယ်အဲ့ဒီမှာမောပြီးတော့ဟောရဟောရဖြစ်နေတယ်အဲ့ဒီမှာဘာကြောင့်လဲဆိုတော့ဂရင်မော်ကလိမ့်ကြမှာဆိုလို့ကိုယ်ကလည်းကတ်တယ်ဟိုကလည်းနောက်ကလည်းတွန့်ချနေတယ်လို့ထင်ရတတ်အဲ့လိုအာယုံလေးတွေဟာမကောင်းတဲ့အာယုံတွေလည်းထင်တတ်တယ် ထင်လာတဲ့အခါမျိုးမှာကိုအာယုန်ထဲမှာထင်လာတဲ့အတိုင်းမြင်လာတဲ့အတိုင်းသာရှုမှတ်နေသူကသူရှုမှတ်နေရင်လည်းတခါပြန်ပြီးအိပ်ပျော်သွားလိုက်ပြန်ပြီးတော့နိုးလာလိုက်ကြက်အိပ်ကျင်လို့ဖြစ်နေလိမ့်မယ်အဲ့ဒီအခါမျိုးမှာတချို့ယောဂီပုဂ္ဂိုလ်ဟာထိတ်လန့်ပြီးတုန်လှုပ်အဲ့တော့နားမလဲတဲ့ပုဂ္ဂိုလ်အချင်းချင်းသွားပြီးပြောမိတတ်တယ်ညမှာအိပ်လို့မရဘူးတမိလေးမှမပျော်ဘူးညမှာဒီလိုဒီလိုပုံစိုးပန်းစိုးကြီးတွေမြင်နေတယ် ကိုတခါမှမမြင်ဘူးကြီးတဲ့မမြင်ဘူးတဲ့အင်မတန်မှကြောက်ဖွယ်လန့်ဖွယ်ကောင်းတဲ့မိမကြီးကိုမြင်တယ်ယောက်ျားကြီးကိုမြင်တယ်စသည်ပေါ့ကြောက်စရာထိတ်လန့်ဖွယ်ပုဂ္ဂိုလ်ကြီးကကိုယ့်ကိုဒီလိုဒီလိုပဲတွန်းချတယ်သို့မဟုတ်ဆွဲချတယ်သို့မဟုတ်အပေါက်ဝါကတဲ့တဲ့ကလာရက်တယ်စသည်ဖြင့်အဲ့ဒါကိုသွားပြီးတော့နားမလဲတဲ့ပုဂ္ဂိုလ်ပြောမိရင်တော့မဖြစ်ဘူးတစေချောက်တာအဲ့ဒါလုတ်ကုန်ရောနားမလဲတဲ့ပုဂ္ဂိုလ်ကဘာမှမသိတဲ့ပုဂ္ဂိုလ်သွားပြောမိတာ အဲ့လိုသွားပြောမိတဲ့ခါကျဟာ16တဲ့ဆိုပြီးတော့ဟော6သွား6ပြီးတရားစစ်အာမထုတ်ရဲတော့သွားပြီးသူ့ရဲ့တိုးတက်မှုတွေတခါလဲကျသွားတယ်အဲ့ဒါဟာကိုဘယ်သူမှမပြောအောင်မိမိရဲ့ကမ္မထမ်းဆရာမလွဲပြီးဘယ်သူမှမပြောအောင်ကိုယ့်ရဲ့အတွေ့ကိုကိုယ်တိုင်တွေ့တဲ့ဟာကိုကိုယ့်ရဲ့ဆရာကိုသာတင်ပြရတယ်ကိုယ့်ရဲ့ကမ္မထမ်းဆရာကိုကိုနေ့စဉ်အကဲခတ်နေတာနေ့စဉ် तू ဒီနေ့ဘာပြောမလဲ तू ဒီနေ့တွေ့တာရှုမှတ်လို့သိတာလေးတွေကို तू ဘာလေးတွေပြောမလဲ သူဘာအာယုံတွေထင်းလာမလဲဒီလောက်ဒီလောက်တမာရီတွေရလာပြီဆိုရင် तू ဟာဒီလိုအာယုံလေးတွေထင်တတ်တယ်ဒီချိန်ထိအောင် तू ဘာမှမပြောသေးပါလား तू ဘာဖြစ်လို့မပြောတာလဲစောင့်နေတယ်ရှေ့ကနေလမ်းကြောင်းပေးတယ်အဲ့ဒါလေးတွေဆရာကအဲ့လိုပြနေတာကိုဆရာကစောင့်ကြည့်နေတာကိုဆရာကမပြောဘဲနဲ့တခြားဘာမှနားမလည်တဲ့ပုဂ္ဂိုလ်တယောက်ကိုသွားပြောမိရင်တော့ကိုတရားမှာအနှောက်အယှက်ဖြစ်သွားပြီသွားပြီမအောင်တော့ဟာ तू ကလည်း ဒါသူတို့လည်းကြောက်တယ်ဘယ်လိုဖြစ်တယ်ဘယ်နာကြောက်ကနေကြတယ်ဒီနာကြောက်ကနေကြတယ်နဲ့ရှောက်လုတ်ကုန်အဲ့လိုလုတ်ပြီးတော့အဲ့ဒါသူလည်းပြန်တော့မယ်ဆိုပြန်တော့ဟောဒီပုဂ္ဂိုလ်ကမနေရတော့ပြန်ပြေးရောအဲ့ဒါကိုတရားတွေအနှောက်အယှက်ဖြစ်သွားတာဘာမှနားမလဲတဲ့ဘာမှမသိတဲ့ပုဂ္ဂိုလ်ပြောတာအခုလိုကိုယ့်ရဲ့သီလတွေစင်ကြယ်ပြီးတော့တမာတိတွေအားကောင်းလာတဲ့အခါမှာအခုမိမိတို့လိုတာမန်ပုဂ္ဂိုလ်မပြောနဲ့ရဟန်းတော်များတောင်မှမနေနိုင်အောင်အဲ့ဒီမှာစောင့်ရှောက်တဲ့နတ်တွေကမချောက်လှန့်ဘူးလား ဒါလေးကိုတတိမူပါငါတီလာတွေကြောင့်ငါရဲ့တမာရီတွေကြောင့်ဒီမှာစောင့်ရှောက်တဲ့ပုဂ္ဂိုလ်ဟာ तू မနေနိုင်အောင်ဖြစ်နေတာပဲငါ့အပေါ်မှာ तू ထိတ်လန့်အောင် လုပ်နေတာပါလားဆိုတာကိုသိပြီးတော့သူ့ကိုမေတ္တာပွားဘသူ့ကိုမေတ္တာပွားရမလဲအေးအဲ့ဒီစောင့်ရှောက်နေတဲ့မိမိအဆောင်ရှောက်တွေအခန်းဆောင်တွေကျောင်းဆောင်တွေနေရာဆောင်တွေဇယက်ဆောင်တွေအဲ့ဒီပုဂ္ဂိုလ်တွေကိုမေတ္တာပွားရတယ်မေတ္တာပွားပြီးတော့မှပဲအာထုတ် အဲ့ဒီလိုဆိုရင်မိမိကိုဘယ်လို့မှထိတ်နှံ့အောင်မပြုတော့ဘဲနဲ့အဲ့ဒီမှာပြန်ပြီးတော့မိမိတရားတွေတိုးတက်အောင်သူစောင့်ရှောက်ပေးလိမ့်မယ်ဒါကြောင့်တမမိမိရဲ့သီလတွေစင်ကြယ်ပြီးတော့တမာတွေဖြစ်စအားကောင်းစပုဂ္ဂိုလ်မှာအဲ့ဒီလိုကြောက်ဖွယ်လန့်ဖွယ်အာယုံလေးတွေထင်တတ်တယ်ထင်လာတဲ့အာယုံကြောင့်လည်းတမာတိကြောင့်လည်းဖြစ်နိုင်တယ်လို့သောတော်ကပြောတယ်အဆောင်အရှောက်ကြောင့်လည်းပဲဖြစ်နိုင်တယ် အဲ့တော့ဘာပဲဖြစ်ဖြစ်ကိုကမေတ္တာပွားပြီးတော့မှအာထုတ်သွားမယ်ဆိုရင်အဲ့လိုကြောက်ဖွယ်လန့်ဖွယ်အာယုံစိုးတွေလည်းပဲမလွန်မြောက်နိုင်ဘူးလားလွန်မြောက်သွားနိုင်တယ်အခုဒီမှာယဟန်တော်လေးကတော့အဲ့လိုမဟုတ်ဘူးမနေနိုင်လောက်အောင်ကိုပဲဒီမှာအမျိုးစုံအပြစ်ရှာဘယ်လိုမှအပြစ်ရှာလို့မရတဲ့အခါကာလကျတော့အပြစ်ထဲဝင်အောင်လုပ်စူးစမ်းပြီးတော့အဲ့ဒီမှာသူကနေပြီးတော့တကယ်ဆေးဆရာကြီးဆိုပြီးသမုတ်ပြီးတော့ဆွတ်ဆွဲတယ်အဲ့ဒီခါမှာငါဆေးဆရာမဟုတ်ဘူး ဟောဟိုကလည်းပဲမဟုတ်ဘူးဒီနေ့စေကုခဲ့တယ်မကုခဲ့ဘူးဒါငါကုတာမဟုတ်ဘူးဆိုပြီးတော့ပြောပြီးတော့အဲ့ဒီမှာယဟန်တော်လေးဟာလှိုင်ကူဘောဝကမတ္တရရဲ့မတ္တရပြီးတော့မိမိရဲ့သီလသာသနာတော်ဝင်ရောက်လာတဲ့ယဟန်ဖြစ်တဲ့အချိန်ကစပြီးတော့ယနေ့ထက်တိုင်အောင်မိမိရဲ့သီလတွေယဟန်သီလတွေညှိုးတာခြောက်တာကြောင်တာကြားတာစွန်းတာကွက်တာရှိသလားကိုကိုကိုပြန်ပြီးတော့ဆင်ကျင်တာမိမိကိုကိုပြန်ပြီးတော့ဆင်ကျင်တဲ့အခါကလည်းကြတော့အဲ့ဒီမှာ ယဟန်ဘုံကရောက်လာတဲ့အချိန်ကစပြီးယနေ့ထက်တိုင်အောင်ဒီမှာသီလဝိသုဒ္ဓိသီလတွေစင်ကြယ်နေတာကို တွေ့ရတဲ့အခါကဏ္ဍကြတော့အဲ့ဒီတိတ်တမထေလေးရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားအဲ့ဒီမှာဝမ်းသာမှုပိဋိသောမနတ္တတွေဖြစ်လာတယ်အဲ့ဒီမှာဝမ်းသာမှုပိဋိသောမနတ္တလေးတွေဖြစ်ပြီးတော့အဲ့ဒီဝမ်းသာမှုပိဋိလေးကိုပြန်ပြီးတော့ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာစိတ်လေးပြန်ရှုတာပိဋိလေးကိုပြန်ရှုတာဘာကိုပြန်ရှုတာလဲ အေးဝမ်းသာမှုပီတိကိုပြန်ရှုနေတာအဲ့ဒီမှာဝမ်းသာစိတ်လေးကတခါတည်းပေါ်လာလိုက်ရှုလိုက်ပြက်သွားလိုက်နောက်တခါဝမ်းသာမှုပီတိလေးဖြစ်ပေါ်လာလိုက်ရှုလိုက်ပြက်သွားလိုက်ဝမ်းသာမှုပီတိလေးဖြစ်ပေါ်လာလိုက်ရှုလိုက်ပြက်လိုက်မြဲတာတွေ့မလားမမြဲတာတွေ့မလားအဲ့ဒီပီတိလေးကိုရှုနေရင်ကနေပြီးတော့အဲ့ဒီမှာခန္ဓာကိုယ်ပေါ်ကတောင့်တင်းနေတဲ့လှုပ်ရှားနေတဲ့ရွေ့ရှားနေတဲ့သဘောလေးတွေကိုပေါ်လာတဲ့အတိုင်းလိုက်ပြီးရှုမှတ်ပွားများအားထုတ်ပြီးတော့နေလိုက်တာ။ မကြမ်းမီမှာပဲအဲ့ဒီလိုင်ကိုရဲ့ပေါက်ဝရက်နေရင်းနဲ့ပဲဝိပဿနာဉာဏ်နေမဲ့ဉာဏ်နေအစဉ်စဉ်တဲပြီးတော့ကိလေသာအာသောကုန်ခန့်ပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတယ်။ဘာဖြစ်သွားတာလဲ။ထိုင်ပြီးရှုမှတ်ရင်လားရက်ရှုမှတ်ရင်လား။ကဲဒီတော့ဘုန်းကြီးတို့ယောဂီများရက်ပြီးရှုမှတ်ရင်နဲ့ရောတရားမရနိုင်ဘူးလား။တရားရနိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့တရားရှုမှတ်တဲ့အခါမှာ ဣရိယာပုရွေးရမလားမရွေးရဘူးလားမရွေးနဲ့ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ယောဂီဟာတတိလေးကပ်ပြီးတော့မလုပ်နေရမယ်ရှုမှတ်နေရမယ်ဒါကြောင့်မို့ရက်တဲ့အခါမှာလည်းပဲရှုမှတ်ပါတဲ့မြတ်စွာဘုရားကအခုအဲ့လိုရှုမှတ်ခိုင်းတဲ့အတွက်ကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဈဉ္ညာဆုံးတဲ့အချိန်မှာပဲဖြစ်စေတခါတည်းမလှက်လိုက်နဲ့ဈဉ္ညာဆုံးပြီဆိုတာနဲ့ခြေတော်လေးဆုံးရမျက်စိလေးမိတ်ပြီးစံပြားကနေခြေပြားတန်တကူလုံးအာယုံဆိုင်ပြီးရက်တယ်ရက်တယ်ရက်တဲ့အမူအရာလေးမှတ်နေ အဲ့လိုရန်ရင်းနဲ့ကြာလာတဲ့အခါကလည်းကြတော့လက်ကလေးကရှေ့ကိုပိုက်ထားတဲ့အတွက်ဝမ်းမိုက်ကလေးရဲ့တွန်းကန်တောင့်တင်းနေတဲ့သဘောဖောင်းလာတဲ့သဘောရော့ပိန်ကျသွားတဲ့သဘောဒါလေးလည်းထင်ရှားလာလိမ့်မယ်အဲ့ဒီကမှရန်ရင်းနဲ့ဖောင်းတာပိန်တာလေးကိုမှတ်လို့လေးရတယ်အဲ့လိုမှတ်နေရင်နဲ့ခြေပွားကပူလာရင်ပူတာလေးကိုရှုပူတယ်ပူတယ်လို့ရှုနေတဲ့အခါမှာခြေပွားကတပြင်းလုံးပူရာကနေပြီးတော့တဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းဖြည်းတက်တက်လာလိမ့်မယ်အဲ့ဒီပူတဲ့ဝေဒနာလေးတွေတက်တက်လာတာဘယ်ထိအောင်တက်လာလဲဆိုရင်ဟိုဒူးဝန်းလောက်ထိအောင်တက်လာတာတွေ့လိမ့်မယ် မိမိကလည်းအဲ့ဒီပူဓာလေးကိုဓကဓကဓကဓကဓကဓကရှုအဲ့လိုရှုနေရင်းနဲ့တခါတရံမှာပူမှုကဒူးကနေပြီးတော့အဲ့ဒီမှာပေါင်ပေါင်ကနေပြီးတော့ခါခါကနေပြီးတော့အဲ့ဒီမှာတကိုယ်လုံးကို ပြန့်နှံ့ပြီးတော့တကိုယ်လုံးချက်ချက်တောက်နေတဲ့မိဘုံထဲမှာရက်နေရတယ်လို့ပူလောင်ပြီးတော့နေတဲ့သဘောကိုလည်းတွေ့လိမ့်မယ်အဲ့ဒါခံရစားလို့ကောင်းတာလားမကောင်းတာလားမကောင်းတာဆိုရင်ဒုက္ခဝေဒနာလားဒုက္ခဝေဒနာလား ရန်ရင်နဲ့ပဲအဲ့ဒီပူလောင်နေတဲ့ဒုက္ခဝေဒနာမျိုးကိုလည်းရှုရတယ်။ရှုနေအဲ့ဒီကံမှာမိမိရဲ့ရှုမှတ်မှုအားကောင်းလာရင်အဲ့ဒီပူမှုလေးဟာတခါနဲ့ပူတယ်မှတ်လိုက်ရော့ကျသွားလိုက်ပူတယ်မှတ်လိုက်ရော့ကျသွားလိုက်ပူတယ်မှတ်လိုက်ရော့ကျသွားလိုက်နဲ့တဖြည်းဖြည်းတဖြည်းဖြည်းအဲ့ဒီပူမှုလေးတွေကတဖြည်းဖြည်းနဲ့ကုံဆုံးချုပ်ပြောင်းပြီးတော့မမြဲတဲ့အိဋ္ဌာသဘောကိုယ်တိုင်ညာနဲ့တက်တိတွေ့သွားမှာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဟာရက်တဲ့ခံမှလည်းပဲရက်တဲ့အမှုအရာလေးကိုသေးသေးချာချာရှုရက်စင်ဆက်ဆံရက်တယ်မှတ်၍ နှစ်ရယုံနာကွဲသိရန်မှတ်ဉာဏ်ရှင်၍ကြည်လို့ဒီမှာဘုန်းကြီးဆောင်ပုံလေးရေးထားတယ်ကဲဒါလေးဆိုကြည့်လိုက်ရအောင်ရစဉ်ဆန်းဆန်းရတဲ့မှတ်၍နှစ်ရယုံနာကွဲသိရန်မှတ်ဉာဏ်ရှင်၍ကြည်ရစဉ်ဆန်းဆန်း ရက်တေမှတ်၍နယယုတ်နံကွဲသည့်ယံမှန်ဉာဏ်ရှင်း၍ကြည်ဆိုကြည့်လိုက်ပါရစင်ဆဆရက်တေမှတ်၍နယယုတ်နံကွဲသည့်ယံမှန်ဉာဏ်ရှင်း၍ကြည် ရစင်ဆတ်ဆံတေတေချာချာရက်နေတဲ့အမူအရာလေးကိုတေချာဆန့်ရှုရက်တယ်ရက်တယ်ရှုနေတာဆံများကခြေပြားတိုင်အဲ့ဒီခါမှာတကောလုံးတောင့်တင်းနေတဲ့သဘောလေးတွေ့ရင်အဲ့ဒီမှာဝါယောတံရှုပ်တရားရနေတာလေးက ရုပ်တရားသိနေတဲ့စိတ်ကလေးကနာမ်တရားအဲ့ဒီမှာကြည့်နှစ်ခုနော်ရက်နေတာလေးရယ်ရှုသိနေတာလေးရယ်နှစ်ခုဟိုတုန်းကသိတာကရက်နေတာလဲငါသိနေတာလဲငါအခုကြတော့ငါဆိုတာရှိသေးရဲ့လားရက်နေတာလေးကရုပ်သိနေတာလေးကနာမ်အဲ့ဒီမှာရက်တယ်လို့ရှုမှတ်နေတဲ့အခါမှာနှစ်ရယုံနာကိုကွဲသိသွားတာရက်တယ်လို့ရှုမှတ်ရင်လည်းယုံနာကွဲသိရင် စောစောကပြောတဲ့ငါဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိရှိသေးရဲ့လားမရှိတော့ဘူးရက်တယ်လို့မှတ်နေရင်းနဲ့ပဲဒီမှာဒိဋ္ဌိပြုတ်သွားပြီအဲဒီမှာဒိဋ္ဌိပြုတ်တာဒိဋ္ဌိခွာတာများခက်ခက်ခဲခဲကြီးခွာမနေပါနဲ့ရက်တဲ့ရက်ပြီးရှုမှတ်ရင်းနဲ့လည်းပဲဒီဒိဋ္ဌိမကွာမိဘူးလားကွာသွားတာပဲအဲ့ဒီမှာယုံနာယုံနဲ့နံလေးကိုတခါလေကွဲသိဟိုကမှတ်စရာလေးနဲ့ဒီကမှတ်နေတာမှတ်စရာလေးကယုတ်မှတ်နေတာလေးကဘာလဲ နံကဲဆိုလိုက်ရတ်တဲ့မူရာသိမှုဟာကွဲကညံနှင့်သည်ရတ်တဲ့မူရာသိမှုဟာကွဲကညံနှင့်သည်ဆိုလိုက် ရှင်းဆုံးကတော့ယောဂီမှာယုံနံကိုသေချာပါပါဠိလိုပြောเสียသိဖို့မလိုပါဘူးဟိုကရန်နေတဲ့အမူအရာလေးရဲ့ဒီကသိနေမှုလေးရဲ့နှစ်ခုတည်းကွဲသိရန်နေတဲ့အမူအရာလေးကယုတ်သိနေတာလေးကနံဒါပဲအဲ့လိုနှစ်ခုရက်တဲ့အမူအရာလေးနဲ့သိမှုလေးနဲ့နှစ်ခုကွဲလိုက်ပြီဆိုတာ ਨੇ ယုံနံမသိပေဘူးလားအဲ့ဒါအမှန်သိလားအမှားသိလားအမှန်သိယုံနံကိုအမှန်သိလိုက်တာနဲ့ငါသူဆိုတဲ့ အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိရှိသေးရဲ့လားအမှားဒိဋ္ဌိမစင်ဘူးလားစင်သွားပြီကဲဆိုလိုက်နာယုတ်ကွဲမှုနာမရူပပရိစေရညာနာဖြစ်လေ၏နာယုတ်ကွဲမှုနာမရူပနာမရူပ ပြိစေဒညာနာဖြစ်လေ၏သုနံယုတ်ကွဲမူနာမရူပပြိစေဒညာနာဖြစ်လေ၏ ဒီမှာညာနာဆိုတာတပိုက်ဖြစ်သွားတယ်နာမရူပပရိစေရညာလို့ခေါ်တာနာနဲ့ရုပ်ကိုကွဲသိတဲ့ညာနာမရူပပရိစေရညာအဲတော့အခုလို့ရက်နေတာလေးရဲ့သိနေတာလေးရဲ့နှစ်ခုကွဲနေတာရက်တဲ့အမူအရာလေးကတတ်တတ်သိနေတာလေးကတတ်တတ်ဟိုတုန်းကလို့ရက်တာလဲငါသိတာလဲငါမဟုတ်တော့ဘူးရက်နေတာလေးကရုပ်သိနေတာလေးကနာအဲ့လိုနာနဲ့ရုပ်ကိုကွဲပြီးသိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်နာမရူပပရိစေရညာရသွားပြီ ဘာညာရသွားပြီလဲနေနာမရူပပရိစေရညာရသွားပြီအဲ့ဒီညာလေးရသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌိဝိတ္တုဒ္ဓိဘာဝိတ္တုဒ္ဓိလဲဒိဋ္ဌိဝိတ္တုဒ္ဓိဆိုတာဝိတ္တုဒ္ဓိခုနှစ်ပါးထဲမှာဒိဋ္ဌိဝိတ္တုဒ္ဓိဆိုတာအတိအမြင်စင်ကြယ်တာဘာစင်ကြယ်သွားတာလဲဟိုတုန်းကဘုန်းကြီးတို့ယောဂီများတရားအာမထုတ်ခင်တုန်းကတော့ဘာဖြစ်ဖြစ်ငါပဲဟိုမှာသွားနေတာကဘသူ ဟဲ့ယဟန်သွားနေတယ်ကိုရင်သွားနေတယ်ဟောလူသွားနေတယ်အခုကြတော့မဟုတ်ဘူးဟိုမှာယုံနာကြီးသွားနေတယ်အဲ့လိုသိလာတယ်ဟောဒီမှာလည်းပဲကြည့်မိမိခန္ဓာကိုကြည့်လိုက်တဲ့အခါမှာလည်းဟိုတုန်းကတော့ဘာပဲလှုပ်လှုပ်ထိုင်တာလဲငါပဲရက်တာလဲငါပဲသွားတာလဲငါပဲသိနေတာလဲငါပဲဒီလိုပဲထင်တယ်အခုကြတော့အဲ့လိုမဟုတ်တော့ရက်တာကယုတ်သိနေတာလေးကဘာလဲဟောထိုင်နေတာလေးကယုတ်သိနေတာလေးကဘာလဲသွားနေတာလေးကယုတ်သိနေတာလေးကဘာလဲ ကဲနာနဲ့ရုပ်ကိုပိုင်းခြားပြီးတော့သိသိတော့အသိအမြင်ဟာရှုပ်ထွေးနေတာလားစင်ကြယ်သွားတာလားအသိအမြင်စင်ကြယ်သွားပြီတကယ်ကိုရှင်းရှင်းလင်းလင်းယုံနာကိုကွဲသိသွားပြီအမှန်လုံးဝဒိဋ္ဌိမရှိတော့ဘူးစင်ကြယ်သွားပြီအလင်းရောက်လာတာနဲ့အမှောင်တွေပျောက်သွားတယ်လို့အမှန်မြင်လိုက်တာနဲ့အမှားတွေအလုံးကင်းစင်သွားတယ်ဒါကြောင့်နာယုတ်ကွဲသည့်ဒိဋ္ဌိဝိတုတ်တိဖြစ်လေ၏တဲ့ဒီမှာ ဆောင်းပုတ်ကလေးမို့သူကသူတပိုက်စီဖြစ်နေတာဒိဋ္ဌိဝိတ္တုတ္တိလို့ဆိုလိုတယ်ကိစ္စဆိုကြည့်လိုက်နာယုတ်ကွဲသည့်ဒိဋ္ဌိဝိတုတ်တိဖြစ်လေ၏နာယုတ်ကွဲသည့်ဒိဋ္ဌိဝိတုတ်တိဖြစ်လေ၏ဆိုကြည့်ပါ အေးဒိဋ္ဌိဝိတ္တုတိအတိအမြင်နေစင်ကြယ်သွားပြီးဆက်လက်ပြီးရှုမှတ်ပွားများအားထုတ်သွားလို့ရှိရင်အဲ့ဒီမှာရပ်ပြီးရှုမှတ်ရင်းနဲ့တင်းသဘောတောင်းသဘောလှုပ်သဘောရွေ့သဘောရိမ့်သဘောအဲ့ဒါလေးတွေရဲ့ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားခန္ဓာကိုယ်ပေါ်မှာဟိုနေရာကစစ်ကနေဒီနေရာကလှုပ်ကနေဒီနေရာဟိုနေရာကရွာကနေအဲ့လိုတင်းကနေပြုတ်ကနေစသည်ဖြင့်ပေါ်နေတဲ့အာယုံလေးတွေဟာလည်းပဲမြဲတာတွေ့မလားမမြဲတာတွေ့မလား အဲ့ဒီမမြဲတဲ့အနေဆလက္ခဏာထင်ပြီဆိုရင်ယရအနေဆတန်ဒုက္ခတန်ဒုက္ခဒရနတ္တဆိုတဲ့အတိုင်းအနေဆဒုက္ခအနတ္တတွေထင်လို့ဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင် နောက်ဆုံးသောတော့ကတိတ်တာမထေလေးခဲ့သူမတ်တရရင်းနဲ့ပဲရက်ရှုမှရင်းနဲ့ကိလေသာအသောကုန်ခံယဟန္တာထိအောင်မဖြစ်နိုင်ပေဘူးလားကဲဒါကြောင့်ဘုန်းကြီးတို့ယောဂီများရက်ပြီးရှုမှတ်နေရင်လေတရားတွေ့နိုင်သလားမတွေ့နိုင်ဘူးလား ဒါကြောင့်အထိုင်ကြီးတဲ့ယောဂီတို့ဖိဖိဖိဖိထိုင်ကျမ်းမာရေးတွေချူရင်းသွားတတ်တယ်ဒါကြောင့်မို့ဣရိယာပုလေးညှအောင်ထိုင်ပြီး ရှုမှတ်တယ်လို့ရပ်ပြီးတော့ဘာလုပ်ရမလဲဈဉ္ညာလျှောက်ပြီးတော့ရောရှုမှတ်တဲ့အခါမှာတော့တည်တည်ချာချာစူးစူးဆဲဆဲရိုးရိုးတည်တည်ရှုဖို့မလိုပေဘူးလားအမှတ်ဖြစ်ယုံလေးနာရီပြည့်ယုံလေးမလုံးနဲ့တကယ်ကိုသိအောင်ဉာဏ်နဲ့သိအောင်ရှုမှတ်ဖို့မလိုပေဘူးလားဗျာဒါကြောင့်ပုဏ္ဏစာပရံဘိခဝေဘိက္ခု ကိစ္စတောဝါကိစ္စမိတိပဇာနာတိထီတောဝါထီတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေကုယဟန်တော်များအိုจิตတို့ပုဏ္ဏစာဗရန်ရှုမှပွားများအထုပ်ဖို့နောက်တစ်မျိုးကဘေကုယဟန်သည်ဝါတရားအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါကိစ္စမိတိပဇာနာတိကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစေမူလီ ကိစ္ဆာမိတိသွားတိဟူ၏ပဇာနာတိတိဧဝတိအောင်ရှုပါဓိတော်ဝါယတ်တော်လီဝါယတ်လျင်လီဝါယတုံရဆေရခိုင်ရစင်မူလီဓိတော်မိတိယတိဟူ၏ပဇာနာတိတိဧဝတိအောင်ရှုပါဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်း suya.